သာသနာတော်2545ခုကောဇာတက္ကရီ1364ခုနှစ်ဥတုဂိမာနနွေလရာသီတကူလပြည့်ကျော်14ရက်တကူလကွယ်နေ့နေ့လယ်ပိုင်းမဟာယံကုံတိုင်းလိုင်မြို့နယ်9ရပ်ကွယ်ဓမ္မရခိတရှုမဟာကြီးရိတ်တာဝယ် ဥအောင်ထေဒေါ်တင်တင်မြင့်သမီးမစင်စင်မလာမာလာမြင့်သာမောင်နေလင်းမသူသာမိသားစုတို့ကမဓမ္မရခိတာဖြူမာကြီးဟိတာတိုက်ခွဲသိမ်ညောင်းတော်ဖျောင်းမဆိုးတလိပ်3400ကျပ်ဓမ္မတဘာကွယ်လွန်သူဥလင်ရှုပံကိုရည်စု၍ဒေါခင်ခေမိသားစုတို့ကဤဖြူမာကြီးတိုက်ခွဲကျောင်းတော်ဆောက်ရန်အဲကြံ့ငွေတသား အမ53ရှင်ဦးရန်လာမိသားစုဓမ္မတပါတောင်ကလာပမြို့ဥကျင်ဆိုင်ဒေါခင်လာမြင့်မိသားစုကဖြူမာကြီးဣဒ္ဓဝေကျောင်းဆောင်ရန်အတွက်3000ပြာဓမ္မတပါဥသိန်းကျော်ဒေါခင်ဝင်းသားမြို့ကျော်သူသမီးမင်းမြင့်မောမိသားစုတို့ကဖြူမာကြီးတိုက်ခွဲကျောင်းဆောင်ရန်အတွက်တထောင်ကြတ်တို့ကိုလူထမ်းသည့်ကုသိုလ်မင်္ဂလာဝယ်နှလုံးမှမြင်တန်ရှင်းစင်ဖို့ ဘုရားရှင်တရားတော်အရှင်သံဃာတော်ရှင်မြတ်တို့ရဲ့ကျေးဇူးကုန်အာယုံယူ၍လက်အုပ်ချီမိုးရှိခိုးကြော့ကတရဏဂုံသီလဆောက်တည်ကြရမှာဖြစ်ပါတယ်ဒီရှိခိုးခြင်းကုသိုလ်နဲ့ပတ်သက်၍အရင်အချိန်တွေကလည်းဟောခဲ့ပြောခဲ့နာယူခဲ့ပြီးပါပြီအဲကျောင်းဆောင်မယ်အိမ်ဆောင်မယ်ဆိုင်ကူတော် ဆောက်ဦးတစ်ခု ဆောက်လုပ်မဲ့အခါကာလအောက်ခံမြေညီညွတ်ခိုင်မာဖို့အရေးကြီးပါတယ်။အောက်ခံမြေညီညွတ်ခိုင်မာမှအပေါ်ကအဆောက်ဦးဟာဒုတဲ့အင်အားကြီးများစွာတည်ငြိမ်ပြီးတော့ကောင်းမွန်သလိုအခုလည်းမိမိတို့နှလုံးသားမှန်ပြင်ကတန်ရှင်းကြည်လင်မှုအရေးကြီးပါတယ်။အဲလိုတန်ရှင်းကြည်လင်မှုရှိခိုးကြတော့လို့ယခုနေ့ကမြေအပြည့်ညီညွတ်တဲ့အခါ အဲ့ဒါအဆောက်ဦးသည်တင်းနဲ့တဲတဲဖွဲဖွဲအားရကောင်းကောင်းမုံမုံခိုင်ခိုင်ခန့်ခန့်ဖြစ်သလိုအခုလည်းမိမိတို့နှလုံးသားတန်ရှင်းသွားမှသာလျှင်ကုသိုလ်တရားတွေဆိုတဲ့အဆောက်ဦးတွေဟာဝါအဆောက်ဦးနဲ့တူတဲ့ကုသိုလ်တွေဟာအေးတန်ရှင်းပြီးတော့တိုက်ရခိုင်မှာတောင့်တင်းနိုင်မည်ဖြစ်ပါတယ်။ဒါကြောင့်အဲ့ဒါမြေကိုပြုပြင်တဲ့ကဲ့သို့မိမိတို့ရဲ့နှလုံးသားမှာအဆက်အပြောက်အညစ်အထိအချိုင်ဝမ်းဆိုတာမျိုးလို့ ခင်မုန်းကြီးဆဘာပေါ်ပြင်မထားတဲ့အပြင်းများရှိကကြည်ပါစေအပြစ်မရှိကตายာညီညွတ်သောမြေပြင်ကဲ့သို့ကောင်းကျိုးချမ်းသာဖြစ်ပါစေလို့ဒီလိုရည်ရွယ်ချက်နှမျိုးထားကဖြင့်ရှ िख ိုးကြောရမယ် ရှင်ဖယားတပည့်တော်များသည်ဘုရားတရားသံဃာယတနာသုံးပါဆရာမိဘအနန္တ၅ပါးခင်မွန်ကြီး7ပါးတို့အားပြမမိတော်ကြည်ပါစေပြမရှိတော်ကောင်းညချမ်းသာဖြစ်ပါစေ ဤနှစ်ထွေဖြင့်ယုတိစွာရှိခိုးပူဇော်ခုမြောမန္လယောကထောပါဤရှင်ဖရာအလုံးဥသုံးမြင်ချယခုနေ့ငါပြောတဲ့အတိုင်းမြေအပြင်ကိုတန်ရှင်းစင်ကြယ်လိုက်တယ်လို့ခုမိမိတို့နှလုံးသားမြေကိုလည်းပဲဖြောင်းမြူตาရအောင်တန်ရှင်းအောင်ဆိုပြီးတော့ပြုလုပ်ပြီးပါပြီ။ အဲ့ဒီပြုလုပ်ပြီးတဲ့အခါကျတော့တဲ့အုံမြင့်ဖောင်ဒေးရှင်းချအဲ့ဒါကတော့တရဏဂုံ၃ပါးပါပဲဘုန်းကြီးတို့ဗုဒ္ဓဘာသာရဲ့အုံမြင့်ဖောင်ဒေးရှင်းဟာတရဏဂုံ၃ပါးတဲ့ဒီတရဏဂုံ၃ပါးဆိုတာဖရာတရားသံဃာကိုခေါ်ပါတယ်အဲ့တော့ဖရာဟာဘာကြောင့်ကိုယ်ကိုရတယ်ဆိုတာအရင်အချိန်တွေကပြောခဲ့ဟောခဲ့ပြီးဗလားမသိဘူးเนาะ အာဟိတေနိဝဒနေနဟိတိဘောဒနေနသသတ္တနာပယအိတတိတိတရဏဗုဒ္ဓောဒိဗေကတဲ့ကျိုးမဲ့ကိုဖြောက်ကျိုးရှိရောက်ဆောင်းဆောက်ဖရာကိုကိုယ်ဤဖရာကမိမိတို့အားလုံးအတွက်အားလုံးဆိုဟိန္ဒူဂရိကျန်ဣစ္စလာမ်မဟာမေဒီမု슬င်ဝင်ပါတယုတ်ကလာပုံနာလူမျိုးတရားတပါလူနာပြမခွေကျန်ကဝတ္တရိစ္ဆာအားလုံးသက်ရှိတတ္တဝါတို့ရဲ့အကျိုးမဲ့ကိုပယ်ဖြောက်ပြီးတော့ အကျိုးရှိအောင်စောင့်ရှောက်တတ်လို့ဘုန်းကြီးတို့ကဗုဒ္ဓံတရဏံကိသာမိဟုတ်ပါလားပြောပြီဗလားဟမ်ပြောရသေးဘူးပေါ့နော်အဲ့တော့ဘုရားတရားတန်ခါယရဏသုံးပါးကိုကိုးကွယ်တာ blind faith မြက်ကယုံကြည်မှုမဟုတ်ဘူးတဲ့ခုနကလိုစင်စင်စားစားတိုင်းနိုင်ထွားထွားစင်စင်ချင်းချင်းဝေးဝေးပန်းပန်းဆိုပြီးတော့ထားပြီးတော့ယုံကြည်ရ ဘုရားကိုဘာကြောင့်ယုံကြည်စိတ်ကတလဲယခုနေ့ငါပြောတဲ့အတိုင်းအကျိုးမဲ့တွေကိုဖြားပြီးတော့အကျိုးရှိရအောင်စောင့်ရှောက်တတ်တယ်အဲ့ဒါလည်းပဲမြတ်စွာဘုရားရဲ့ပါရမီတော်ခရီးစဉ်ကိုမျှော်ပြီးတော့ကြည်လိုက်မြတ်စွာဘုရားရဲ့စိတ်ထားဟာအင်မတန်မှကျေပြန့်ကြီးမားတယ်ဗုဒ္ဓဘာသာလူနည်းစုကွက်ကွက်ကလေးအတွက်အတ္တမဆန်ဘူးအားလုံးဟိန္ဒူကလေးကျိုင်းကျမ်းမာမီလီမု슬င်ဒါယနေ့ခေတ်ဘာသာပေါ့ ဘုရားလက်ထက်ကလည်းသူခက်နဲ့သူ့အခါဘာသာကွဲလူမျိုးကွဲတွေဆိုတာရှိခဲ့ကြတယ်အဲလိုရှိခဲ့ကြလို့မြတ်စွာဘုရားဟာခါတရံရေချိုးသွားရင်ခါတရံဆုံးငံသွားရင်ခါတရံဆုံးငံပြန်ရင်သာသနာပြုလှုပ်ရှားမှုတွေလုပ်ခဲ့ရတယ်ဒါဘုရားဖြစ်တဲ့ကာလဘုရားမဖြစ်မီကာလကလည်းပဲအားလုံးအတွက်ဘဝမျိုးစုံစပ်မျိုးစုံနဲ့ကျုံတယ်လို့ဆိုပြီးတော့မြတ်စွာဘုရားလှည့်ခဲ့ရတယ်။ဒီအခုခေတ်ထောက်လန်းရေးဆိုကြပါစို့။ အဲဒီထောက်လန်းရေးဟာတဲ့နယ်မြေဒေသယာတိတဘာဝလူတွေရဲ့စိတ်တွေသဘောထားလုပ်ငန်းကိုင်ငန်းသူ့ရဲ့ခြေလှမ်းအဲ့ဒါကိုတခါတည်းအကဲခတ်လေ့လာရသလိုဘုရားမြတ်စွာကလည်းပဲရှင်ရခသိဉ္ဇရာဖြစ်တဲ့နိဗ္ဗာန်အဲ့ဒီလွတ်လပ်ရေးတရားကိုရှာကြံတဲ့အခါလူဘုံနတ်ဘုံဗြဟ္မဘုံဘုံအထထဇအထူတွေပေါ့ဒီအဲ့ဒါတွေကိုကွင်းရှင်းလေ့လာတော်မူခဲ့ရပါတယ်တဲ့ လေ့လာတော်မူတာဘလောက်ကြာတယ်လဲဆိုရင်၄တင်ချေနဲ့ကဘာတသိအဲ့တော့တသိချေတသိချေကဘလောက်ကြာတယ်လဲလို့ဆိုရင်အာကုဆေရာထောင်သိန်းတောင်တန်းဂရေဒါပဲတို့လူတွေပြောနေကြတာကဂရေအထိပဲရှိတယ်ဘုန်းကြီးတို့စာပေကြတော့အာပဂောတိကောတိပဂောတိနဟုတနိနဟုတအဟာဟအဘဘအတတသောကဏိကဥပလကုမူရကထာဏမဟာကထာဏအသင်္ချေယ တို့ပြောတဲ့ခုစေရာထောင်တောင်းသိန်းတန်ဂရီဆိုတာတဲ့နောက်ထပ်တပြန်လောက်သင်္ချာဆိုတဲ့ခဏရည်ထွက်တည်တိုးတက်သွားတယ်နော်ဂရီပြီးတော့ဘကောတိကောတိဘကောတိနဟုတာနေနဟုတာအာဟာအဘဘအတတသောကဏိကဥပလကုမှုရကထာနာမဟာကရဏအသင်္ချေရဆိုပြီးရှစ်ခုတက်သွားတယ်အဲ့ဒါကိုကြည့်ရင်ခုနကခုများတော့ဆယ်ဆယ်များတော့ရာရာများတော့ထောင်ထောင်များတော့တောင်းများတော့သိန်းများတော့ သားများတော့အဲ့ဒီဂရေများတော့ပကတိတဲ့အဲ့ဒီပကတိပေါင်းများတော့ကောတိပကောတိတဲ့ဟောအဲ့ဒီကောတိပကောတိများတော့နဟုတနဟုတမြတ်စွာနဟုနေနဟုတအဟာဟဘာဘာအတာတသောကဏိယဥပလာကုမုရကထာနာမာကရဏသင်္ချီယဘလောက်ကဏ္ဍနေတက်သွားတယ်လေနော်အဲ့ဒါရေဖန်တဖန်တိအောင်ဘုရားရဲ့ပါရမီဖြည့်ရတဲ့တက်သင်္ချီကာလအဲ့တော့ဆိုကြပါစို့ကွယ်ခုနလိုရည်တွက်တယ် သူပြောတော့အာကနာကုံသောမရည်တွက်နဲ့တပုံထားလိုက်အဲ့ဒါတွက်တင်ချေတနည်းအတင်ချေဆိုတာအာကမတင်ချေဟကရည်တွက်တာအဲ့တော့မရည်တွက်တာဆိုတာဘယ်လိုမှရည်တွက်လို့မရနိုင်တာကိုတပုံပုံလိုက်ရင်အတင်ချေပဲဘယ်လိုမှမရည်တွက်လို့မရတာဘာပါလဲအဲ့ဒီလိုအတင်ချေမျိုး၄ခုတို့သင်္ချာနည်းနဲ့ပြောရင်ခဏန်းတစ်လုံး3ည140ဟာတစ်အတင်ချေခဏန်းတစ်လုံး သုံးညာပေါင်း140ဟာဘာတော့အဲ့ဒီဟာမျိုးလေးနှစ်ချိန်နဲ့ကဘာတသိန်းနဲ့အဲ့တော့သင်္ချေတိသွားတော့ကဘာကိုကြည့်ရအဲ့တော့တဲ့ထို့တကဘာတကဘာရဲ့အတိုင်းတာဟာဘလောက်တောင်ကြာရှိသလဲဆိုရင်တဲ့တို့ဒီလိုအလျားရဲ့ဒီလိုအနံရဲ့ဒီလိုအထက်အောက်ရဲ့ရှစ်မိုင်လောက်ရှိတဲ့ကြောက်တောင်ကြီးတခုတဲ့ဘာတောင်တော့မြေတောင်သဲတောင်မဟုတ်ဘူးနော် အဲ့ဒီကြောက်တောင်ကြီးကိုအမတန်နူးရတဲ့ဝါကွမ်းကလေးနဲ့ရှစ်ခနဲ့တစ်ချိန်ပေါ်လိုက်ခဏင်းနဲ့ပြသုံးဖို့ခဏင်းချင်းချင်းဒါလို့မဟုတ်ဘူးနှစ်တရာနေမှတစ်ချက်ပဲပေါ်ရမယ်တစ်တထောင်နေမှတစ်ချက်ပဲပေါ်လိုက်ရမယ်အဲ့ဒီလိုပုပ္ပါများတော့ဒီဝါခွမ်းရဲ့ပုတ်တိုင်မှုကြောင့်ခေါင်းကဒီလိုအလျာဒီလိုအနံဒီလိုအထက်အောက်အဲ့ဒါရှစ်မိုင်ဆိုတဲ့ဒီယုဇနာရှိတဲ့ကြောက်တောင်ကြီးဂုံတော်ဂုံရာဤတကဘာမပြည့်နိုင်နေပါဘူး ဒကမတပါရဲ့အတိုင်းဒါဟာမကြမြင်ဘူးလားအဲ့ဒီလိုကဘာပေါင်းလေးသိချင်းနဲ့တသိမ်းပါတဲ့ကြည်သာဘလောက်စူးစမ်းလေ့လာရတယ်တို့အခုခေတ်လူတွေတွင်ကြည့်ဟမ်အတန်းလေးတရားဘာသာလေး၃လေးဘာသာရှိတာကိုဒါသိပြင်းနေကြတယ်ရှားရင်ဟုတ်လားပြင်းလာကြတယ်ဒီနေ့အောင်ရင်အောင်မအောင်ရင်နောက်နေ့ဒါကြီးပြန်စမြအုံနောက်ကိုမရှိတော့ဘုရားမြတ်စွာရဲ့အုံနောက်ကဘလောက်ကြီးပါသလဲနော် ကာလရှိကြသူ့ရဲ့စိတ်ဓာတ်တွေကိုသူထိမ့်သိမ်းထားနေတာကိုဘုန်းကြီးတို့ကကြည်ညိုရထားသူ့အတွက်ထားနေတာသူ့အတွက်ခုသူ့အတွက်မဟုတ်ဘူးဘုန်းကြီးတို့တရားတော်မတို့အတွက်ဘယ်သူအတွက်သောသာဂရိဇလာတိကာရုရိတာဒါတိဘူမိန်ပရာဇိယသမန္တမရာတိဒါနာမေရုပမနာမရိကိသသမောလိတိတံခေတရကတိကတရနယနာအဒါတိ သောထိုငါတို့ရဲ့ကိုယ်ရဲ့အာထာယရှိဖြစ်ကြီးဖြစ်တော်မူသောဗုဒ္ဓမြတ်စွာဂေါတမဘုရားလောင်းလျာသည်တာဂရိသမုဒ္ဒရာလေးခြင်းတွင်၌ဇရာတိကံရေမုံရေပေါက်တို့ထက်ကဲလွန်ပုံမောက်သည်လေးဖြစ်သောရူရီဓာပရမယရောင်သွေးနီရွှေထင်လျာသွေးတော်များလူဒါနာကိုအတာတိတတ္တဝါတို့ကဲစေနိုင်တဲ့သဗ္ဗညုတညာရဖို့ယံဟု စိတ်တန်ရှိပြေးတရာရှိ၍လူပေးတော်မူခဲ့လေပြီတကားဟေးတို့ရဲ့သွေးဟာတကူတဘဝမှာတပြည်သားရှိတယ်လူခန္ဓာကိုယ်သွေးဟာတကူတဘဝဘယ်လောက်တော့တပြည်သားပဲရှိတယ်တဲ့ အဲဒီတော့ဘုရားမြတ်စွာကအဲ့ဒီလိုတကူဓမ္မဝတပိသားရှိတဲ့တွေးတွေကိုတို့သူငါအခုလိုဘုရားတရားသာသာရှိကတ်ထားဖို့ဒါနပြုသီလပြုဘာဝနာပွားနိုင်ဖို့ဒီလိုအသိဉာဏ်တွေရဖို့ရာ တို့ဘုရားဟာလေအဲ့ဒီတွေးတွေကိုဖောက်ဖောက်ဖောက်ဖောက်ပြီးတော့အရင်တီလှူဒန်းလိုက်ရမပုံမဆွေးရှိမယ်ဆိုရင်သမုဒ္ဒရာ၄စင်းရှိရေရှုံးတော့ပါတယ်သမုဒ္ဒရာဆိုတာတပည့်တို့တို့မမြင်နိုင်ဘူးကွအမှန်တော့ပင်လေကြီးကိုပြောတာပဲဟုတ်ပါလား အေးပင်လည်းကြီးတွေအဲ့တော့တို့စာဆိုကသမုဒ္ဒရာဆိုတာတို့ဒီအလဲကောင်မြင်းမို့တောင်အဲ့ဒီမြင်းမို့တောင်ရဲ့အရှိမသမုဒ္ဒရာဒီတောင်မဲမှာသမုဒ္ဒရာအနောက်မှာသမုဒ္ဒရာမြောက်မှာသမုဒ္ဒရာ၄ရှင်းရှိကမ်းမမြင်လမ်းမမြင်တဲ့အဲ့ဒါအင်မတန်မှကျေပြန့်လို့အဲ့ဒါအခုခေတ်တော့တပည့်တို့အနီးကပင်လယ်ကြီးတွေပေါ့အဲ့ဒီပင်လယ်တွေကရေတွေခွက်နဲ့ဂါလန်းနဲ့ဘဏ္ဍဂါလန်းရှိတယ်လို့ရေတွက်နိုင်သလား အဲဒီလိုမရွတ်တော့နိုင်အောင်သောသမုဒ္ဒရာ၄ခြင်းရှိတဲ့ရေရွေရှုံးရင်ရှုံးပါလိမ့်မယ်တဲ့ဒုမြတ်စွာဘုရားဒုသူငါရဲ့အခုလူဒါနာတိလဘာဝနာလုပ်ငန်းတွေတိလသမားကြီးပညာလုပ်ငန်းတွေအဲ့ဒါတွေလုပ်နိုင်အောင်တွေးတွေကိုဖောက်ပြီးတော့အရင်တည်ခဲ့ရတာမပုံမဆွေးရှိရင်ဘာရှုံးလောက်တဲ့သမုဒ္ဒရာရှိရေတွေရှုံးလောက်ပါတယ်တဲ့အဲ့တော့ဒုဒကာဒကမတ်တွေများဒဇိမ့်တရားကြံတွေးထွက်အောင်လုပ်ကြည့်ပါလားခံနိုင်မှာမလား ခံနိုင်ဘူးနိုင်နာမနိုင်နာအပါထသက်ချင်းလဲလိုက်အခုတော့ဘုရားမြတ်စွာကအေးသူ့ကိုသူအနေအချင်းတာမန်လူသားအတွက်ရင်ဘုရားလောက်ယူတယ်လို့တော့ဆိုရကြီးမအောင်မြင်ကတော့လေမအောင်မြင်ကတော့သူတို့အဓိပ္ပာယ်မရှိတာဟုတ်မလားအေးအဲ့ဒါလို့လို့ထင်ရတာဟောအခုအောင်မြင်လာမှသူ့ရဲ့စိတ်ဓာတ်တော်တို့အပေါ်ထားခဲ့တဲ့ကရုဏာတော်တွေကသိချီးမားတယ်အဲ့ဒါလောက်အရင်ဒီမှ ဒီဖရာအဖြစ်ရဖရာပြည့်ရမှတို့တွေဥနာတိကလွတ်အောင်လုပ်နိုင်မယ်ဒါနာတိကဘာဝနာကောင်းမှုတွေလမ်းပြနိုင်မယ်ဆိုပြီးတော့ကျင့်ရကြံရပွားများအားထုတ်ရတာတပည့်တို့ကြောင်းတက်တဲ့ကာလနဲ့စာကြည့်ရင်ဖရာရဲ့ကြီးစုတော်တွေဟာပေါ်လွင်လာပါလိမ့်မယ်နော်အဲတပည့်တို့ကြောင်းတနေ့တနာအောင်တက်စိတ်နဲ့ဟုတ်လားကိစ္စမရှိဘူးဟမ်တရတရကြကြကြည့်ပါလားနောက်နေ့လည်းဒီစားတင်ရမှာပြင်းလာဒီစားမတင်ဘူးလို့လားတင်ဘူးနေပြီပဲ ဟုတ်မလားဒါပေမဲ့ဘာဖြစ်တော့ပြင်းလာတယ်နနေ့ကတော့တော်ပြီဖေရဲ့ကျုပ်တော့ကြောင်းမနေတော့အမေကျွန်တော်ကြောင်းမနေတော့ဘူးဒါပဲတို့စိတ်ဓာတ်တွေကဘလောက်တွန့်ဆုတ်တယ်ဘုရားမြတ်စွာကတော့ခုနကကြည်သာဘဝကဘာပေါင်းမရေမတွက်နဲ့အောင်ဆိုပြီးတော့စိတ်ဓာတ်တွေမြင့်မထားခဲ့လို့တို့ကဗုဒ္ဓံတရဏံသစ္စာမိအေးအဲ့ဒါသတိတရားရှိရတယ်တို့ဘုရားကိုယ်ွယ်တယ်ဆိုတာအဲ့ဒါလိုထူးခြားတဲ့ဂုဏ်တွေတို့အတွက်လောက်ခဲ့တဲ့အဲ့ဒီဂုဏ်တွေကိုကြည်ပြီးတော့ကြည်ညိုရတာ ဟုတ်ပလားဒါကအသွေးတော့နောက်အသားတော့ကြတော့အခုတို့မှနေထိုင်ကြတယ်မဟာပထဝီမြေကြီးအဲ့ဒီမဟာပထဝီမြေကြီးကိုဘုရားရဲ့ညာတော်ကြီးနဲ့တိုင်းတိုင်ကြီးယူဇနာပေါင်း2သိန်းနဲ့4တောင်ယူဇနာပေါင်းတယူဇနာကို8မိုင်လုံးရှိတယ်ဒါအ ਨੇ ဆုံးတွက်တဲ့နီးဟုတ်ပလား အဲ့တော့2သိန်း4သိန်းကို8မောင်နဲ့8မိုင်နဲ့မြောက်ကြည့်လိုက်ရင်ဒီကဘာမြေကြီးရဲ့မိုင်ပေါင်းဒုရကြီးမှသွားမြင်လာပါလိမ့်မယ်အင်မတန်ကြီးကျယ်အဲ့တော့ဘာလုပ်ခလဲသောဒုငါတို့ရဲ့ဂေါရမမြတ်စွာလောင်းလျာသည်ဘူမိန်နသိန်းလေးတောင်ထူပေါင်းသင်္ချာပရမယာခေါ်မိဤမြေကြီးကိုပရာဇိယရှင်စေရှုံစေနှုတ်မစေ၍သမန္တဒါနန္နကိုပြကတိအထလေးဖြင့် တိမ်မွေ့ညံထွားကိုရောဤအသာတော်လူဒါနာကိုအထာသည်တို့သူငါကယ်ဆယ်နိုင်တဲ့သဗ္ဗညုတညာရဖို့အေးမနေကြည်ပြုပေးလူတော်မူခဲ့လေပြီတကားအေးတို့နေထိုင်ပြီးတော့လောကကြီးနေကြတဲ့ဟောဒီမြေကြီးဟာ ယူဇနာပေါင်း2သိန်း4တောင်ဒီယူဇနာ8မိုင်နှုန်းရှိပါတယ်အဲ့တော့ဘလောက်ထုတဲ့အင်အားကြီးမှမလဲကြည့်လိုက်အဲကြီးတော့အဲ့ဒါတော့မြေကြီးကိုရှုံးအောင်ဆိုပြီးသူ့အသားတွေလှူခဲ့ရပါတယ်အဲ့တော့ဒုသူငါဟာဒီဘဝဘလောက်ပဲခန္ဓာကြီးကြီးလူတွေကိုပိတ်တာတရားထက်ပိုမလားမပိုပါဘူးတို့ဝစဉ်ကာလ40ဝန်းကျင်လောက်တော့ဝ40 50လောက်တော့ အဲဝါစဉ်ကာလကိုချိန်ကြည့်လိုက်45ပိဋ္တာပဲရှိတယ်ဟုတ်လားအဲ့ဒါပဲလွန်ရောပဲအဲ့တကူပိဋ္တာတရားဆိုတော့လွန်ရောအဲ့တော့တကူဓမ္မဝမှာအဲ့ဒါလိုပိဋ္တာတရားရှိတဲ့အသားတွေတို့သူငါအတွက်ခုလွန်လန်းထွေနိုင်တဲ့ဒါနာသီလဘာဝနာဓမ္မမုတ်တိသမာဓိပညာအဲ့ဒီကုသိုလ်လုပ်ငန်းတွေရှေ့ဆောင်နိုင်ဖို့အတွက်ဆိုပြီးတော့ အရင်တည်ပြီးတော့အသားတွေများလှူခဲ့ရတဲ့ဟာလေမပုံမဆွေးရှိရင်ဟောဒီယူဒနာနှစ်သိန်းလေးတောက်ရှိတယ်မြေကြီးရှုံးတော့ပါတယ်အဲ့ဒါကိုတော့အတွက်လားတတ္တဝါတွေအတွက်လားစဉ်းစားကြည့်တာတို့အသားလေးများသူများလို့လို့ပဲ့သွားရင်ကိုယ်ကပြန်ဓာတ်နဲ့ခုတ်မှာမနိုင်တာတော့မတတ်နိုင်ဘူးပေါ့ဟုတ်လားအခုတော့ဘုရားကသူ့ကိုသူ့ကိုဒီသတ္တဝါတွေကဲနိုင်မှုရအသားတွေစွန့်လူအရင်ဒီမှာ တာမန်လူအတွက်နဲ့တွဲရင်ဘုရားလောင်းယူသလားလို့တောင်ဆိုရပါအခုအောင်မြင်လာတော့ဩသူစိတ်ဓာတ်တော်ရာကာလရှိလျာပြီးတော့လေးစားလို့ဒီစိတ်ဓာတ်တွေမပြောင်းမပြင်းအောင်ဆောင်ရွက်တော်မူနိုင်တဲ့သူ့ရဲ့တတ္တိဂုံမချီးကျူးလိုက်ဘူးလားသိချီးကျူးလိုက်တာေဒါကြောင့်ကဘာမြေကြီးမကတို့ဒကာဒကမတွေအတွက်မြတ်စွာဘုရားဒီအသားတော်အရင်တည်ခဲ့ရပါသည်တဲ့တို့အတူတဲ့ မေရုပမနာမရိကင်္စာ8000လေးတောင်ယူနရာနှပြဆောင်သည့်မြင့်မို့တောင်ထဲကဲလွန်ပေါ်မောက်သည်လေဖြစ်သောတာမောလိတိတံယရဏခုနှစ်ပါးစီချေထားတဲ့ဗရမယအုပ်ဆောင်နမခိုင်းနေတကွာသမိုက်တွင်ညောင်တိတလို့ဆိုရအုတ်ခေါင်းအလူတော်ကြီးကို အရာတိသဗ္ဗညုညာရဖို့ရဟုစိတ်တန်ရှိပြေတရာရှိ၍လူပေးတော်မူခဲ့လေပြီတကားတို့တကူတဘဝမှာလူဟာတကောင်းပဲမှန်ရလားတယုတ်ရောကလာရောပုံနာမုစမန်လန်ခရစ်ယာမေကန်ယူရီယာဒီယိုကမောရီယာလာအိုဂျပန်ဒီပေါ်ပြင်းဒီအင်္ဂလာရှားပရိကရောဘာအမေရိကရှန်ကချင်းကရင် ကရမွန်ရခိုင်မြန်မာ ဘယ်သူဖြစ်ဖြစ်တကူတဘဝမှာခေါင်းတစ်လုံးပဲရှိတာမဟုတ်လားဒါသာဂီရီလို့ကလေးတို့ကြားဘူးတဲ့ဟာခေါင်းဆယ်လုံးရှိတယ်ဆိုတာဖန်ဆင်းလို့ရှိခြင်းရှိမယ်တဘာဝတော့မရှိပါဘူးဟုတ်ပါလားတနည်းပြောရင်ပုံပြင်နေမှာပါတကယ်အရှိတရားကတော့ဘုန်းကြီးတို့ဘာသာကြားလူမျိုးကြားမြင်းမြင်းသမျှတတ္တဝါတွေကတကူတဘဝခေါင်းတစ်လုံးပဲရှိတယ်အဲ့တော့ဒီတပ္ပိညဉ့်ဉာဏ်ကြီးရဖို့ရာဒုဗုဒ္ဓမြတ်စွာ အေးလူလဲရတဲ့အုတ်ခေါင်းတွေပုံပုံထပ်ထပ်ပုံပုံထပ်ထပ်ပြီးတော့များချားမယ်ဆိုရင် မပုံမကျွေးရှိပါကယူဇနာ2သိန်း4တောင်းမြင့်မောက်တဲ့မြင့်မို့တောင်ရှင်လောက်ပါတယ်တဲ့ဗျာခိုင်ကြည်တာဘုရားမြတ်စွာရဲ့တို့ပေါ်ထားရှိတဲ့စေတနာသိချီမာတယ်မကြည်မာဘူးလားဒီကုဏ္ဏကပြောသလို တာမာတွေးခေါ်နေခြင်းဒီဘုရားလောက်ယူသလားဒါတွေဘာလို့ဖြတ်ဖြတ်ပြင်းနေတယ်လဲလို့ထင်ရဟောအောင်မြင်လာတဲ့အခါသူ့လောက်ခဲ့တဲ့အရင်ဒီခဲ့တဲ့ဘဝရဲ့အုတ်မြစ်တွေကသိခိုင်မာလွန်းတယ်မှန်ပါရဲ့လားအေးအဲ့ဒါဟာဒီကောင်းနေဆိုပြီးတော့ဖြတ်ဖြတ်လူတာဘုရားလောင်းဘုရားအတွက်လားတို့အတွက်လားတတ္တဝါတွေအလုံးအတွက်သူတကူတော်ဆိုင်အဲ့လောက်ပင်မခံရမလို့ဘူးနိဗ္ဗာန်ဟာလက်တကမ်းလေးနဲ့ဆိုပြီးလွယ်လွယ်ကူကူရနိုင်ပါလေ အေးအဲ့ဒါဟိုဒီနေရာပဟေလီလေးတစ်ပုတ်ထုံးရရင်တို့ကဖះကိုစောင့်ပြီးတော့ဖူရတာလားဖះကတို့ကိုစောင့်ပြီးတော့ပွင့်ရတာလားတိုင်ကွက်ရှင်ကလေတို့ကဖះကိုစောင့်ဖူရတာလားဖះကတို့ကိုစောင့်ပွင့်ရတာကဲမပြေနိုင်ရင်မပြေနိုင်ရင်လည်းပါဇတ်တဲ့လက်ညှိုးတွေပေါက်စပြီးနံဘုံနာမထောင်းလိုက်နံကြားတဲ့ကြရင်တို့အတွက်နံမော်ကြရင်ဖះအတွက်ဟုတ်လား အေးအများထင်ကြတာကတို့ကဖရာကိုစောင့်ဖူးရတယ်လို့ထင်နေတာမဟုတ်ဘူးဖရာကတို့ကိုစောင့်ပွဲဘုရားတို့ကိုမေတ္တာထားဖို့ခေါင်းကပြောပြီးပြီသူ့ရဲ့တကိုယ်ရလွတ်လပ်ရေးဆိုရင်နိဗ္ဗာန်လက်တကားမယ်ဒီလောက်ကြအောင်မလုပ်ရဘူးတို့သူငါကိုချွတ်နိုင်မှုရအတွက်သူ့မှာကြည်သာအုတ်ခေါင်းတော်ကြီးဖြတ်ဖြတ်ဖြတ်ဖြတ်လို့လေရတာမပုံမကျွေးရှင်မြင့်မတောင်ရှင်တော့ပါတယ်တဲ့တဘောပေါက်လေမလားအေးအဲ့ဒါလောက်ကြီးကြီးကျယ်ကျယ်ထားခဲ့တာနောက်တစ်ခုကဘာလဲ ဧခေရေချစ်မထမြမတင်တိလွယ်အာကာတာဟုမိုးကောင်းငင်ဝ၌တာရဂာဓိကတရံနက္ခတယာခြေရကထုထဲကဲလွန်ပူမောင်းသည်လီဖြစ်သောနယနာမဟုယာရောင်မရုံတောင်တို့မြို့မောင်ရှေပြုံးအမဆုံးသည့်မြဲလုံးလို့ဆိုတဲ့လူဒါနာကြီးကိုအရာတိထိုသူငါကျွလွတ်ဖို့အရေး မနေကြည်ပြူပေးလူတော်မူခဲ့ရပါပေတတိအေးတို့ရဲ့တကူတဘဝမှာမြည်သူမဆိုးမျက်လုံးဟာတဘဝဘယ်နှလုံးရှိတော့နှလုံးပဲရှိတယ်အဲ့တော့တဲ့အဲ့ဒီမျက်လုံးတွေတို့သူငါအတွက်ဒါနသီလဘာဝနာသုံးဖို့သီလသမာဓိပညာဒီလုံငန်းတွေဖြစ်ဖို့ရာတဲ့ဖောက်ဖောက်ပြီးတော့ ထုတ်ထုတ်ပေးလူခဲ့တာမပုံမဆွေးရှိရင် ကောင်းငင်ရှိတဲ့ကျေရီဆုံးလောက်တယ်ထိုဒီဆောင်မုံမှာကျေဆုံးမဲမဟုတ်လားအဲ့ဒီမှာကောင်းငင်ကကျေလုံးလေးတွေဘယ်နှလုံးရှိတယ်လို့ရေတွက်နိုင်မလားအဲ့ဒါတောင်ရှုံးတော့ပါတယ်တဲ့တို့မြတ်စွာဘုရားတို့သူငါအတွက်ဆိုပြီးတော့မျက်လုံးတွေဖောက်ဖောက်လူခဲ့တာမပုံမဆွေးရှိရင်ကျေတာယာရှုံးလောက်တဲ့တတ္တဝါတွေအတွက်လားကိုရောအတွက်လားအဲသူ့အတွက်ဆိုရင်နိဗ္ဗာန် လွယ်လွယ်လေးနဲ့ယူလို့ရတယ်ဒီလောက်မျက်လုံးလုံးเสียမလိုပါဘူးတဲ့အေးဒါကြောင့်နဲ့အသွေးတော်နာနာသာတော်နာနာ အုတ်ခေါင်းတော်နာနာ မျက်လုံးတော်အနာနာအဲ့ဒါကဒုသူငါတွေလိုအသိဉာဏ်ရှိမြင့်မြတ်တဲ့ဘဝမျိုးမဟုတ်ဘူးပြေသူလိုကိုလိုသာမန်ဘဝအိဗေကတော့အရိယာဖြစ်မှဆိုတာအသိဉာဏ်မြင့်မှလို့ဒါလောက်ကြီးကျယ်တဲ့ခက်ခဲတဲ့ပင်ပန်းတဲ့လုပ်ငန်းတွေလုပ်နိုင်တာထား အေးသူ့လိုကိုလိုဆိုတဲ့ပုထုဇဉ်ဘဝတို့အချိန်နေမျိုးမှာပါပဲတဲ့ဒါပေမဲ့သူစိတ်ဓာတ်တော်တွေဟာအင်မတန်ကြီးမားလို့မျက်လုံးဖောက်လို့တဲ့အကြောင်းသိပြီးပြင်ရင်လည်းထက်ကများလေအဲ့ဒါအံ့ဩစရာလည်းကောင်းတယ်တုံလို့စရာလည်းကောင်းခေါ်ရပြည့်ပြည့်စရာတွေလှူလိုက်တာပြင်ပပေါ်ကွယ်ရွှေတွေငွေတွေမြဥဒပြသန္တာကောမုတ်ပလဲစိတ်တန္တာအဲ့ဒါတွေကလေယာမြေကိုင်းကျုံရှင်မင်းကျွဲနွားအဝတ်အစားဥစ္စာပစ္စည်းတွေလှူလိုက်တာ တူပြီးတော့တွေ့ကြည့်တော့စိတ်ထဲမှာမချင်းမရဲဖြစ်ဟင်းဒီပြင်ပပစ္စည်းဆိုတာတော့လူတိုင်းလုံနိုင်ပါတယ်တဲ့လုံမဆိုရဲ့အဲ့တော့ကိုရင်းကမျက်စိနာနာအင်းငါချင်းလက်မြန်အခုလိုကအလှခံတဲ့ပုံကိုရှင်ငါလူချင်းစားမှပြီးတော့တယ်တဲ့ဗျာအေးအဲ့ဒီလိုအတွေးအခေါ်နဲ့ဖြစ်လာတော့လူမင်းဘုံကြီးတော့နာမင်းမနေသာဆိုသလိုပဲတရားမင်းကြီးအေးတုံလို့ပြီးတော့ဖြစ်သွားဟာဘာပါလိမ့် ဘုရားအလောင်းရဲ့အဲ့ဒီအကျဉ်းကြီးဖြစ်တာခန္ဓာကိုယ်တွင်းမျက်စိနာနာအင်္ဂါခြေလက်တွေလှူခြင်းနဲ့စိတ်ဖြစ်နေတယ်အဲ့တော့ငါသူ့အလူမြောက်အောင်လို့ဆိုပြီးတော့ချီးမြှောက်မှပဲဆိုပြီးမျက်လုံးကန်းနေတဲ့ပုံနာကြီးတရာဖန်ဆင်းပြီးတော့အဲ့ဒါရွှေနန်းတော်ပေါ်တက်သွားတာတက်သွားတယ်ဆိုတော့ဘေးကလူတွေနဲ့လက်တွဲဘရင်နဲ့တွေ့ရင်လည်းဆိုတော့မူကြီးမရပုတ်ပေးတာပေါ့ပုတ်ပြီးတော့ဟာဘရင်အသင်းရှိတဲ့ထဲမှာဘရင်ရှိတယ်လို့ဘေးကပြောတော့အောင်းချေတူအောင်းချေတူ မင်းတရားကြီးအောင်မြင်ပါစေမင်းတရားကြီးအောင်မြင်ပါစေအဲ့တော့ခொနဲ့ဘုရားလုံးသိပြီမင်းကြီးကအသင်ပုံတာတဲ့သင်ဘာအတွက်အောင်စုပေးနေတာလဲတဲ့ဟောဒီလိုပါပြီမင်းတရားတဲ့သင်မှာမျက်လုံးနှလုံးရှိပါလိမ့်မယ်ကျုပ်မျက်လုံးတစ်လုံးမှမရှိဘူးမျက်လုံးတွေကန်းတယ်အဲ့တော့အကယ်၍များဖြစ်နိုင်ရင်တလုံးတလိမ်များ ခွဲဝေပေးနိုင်မလားလို့ကျုပ်မျက်လုံးလာတောင်းတာမျက်လုံးအလှခန္ဓာပေါ့ဘာအလှခန္ဓာမျက်လုံးခန္ဓာ အဲ့ဒီအတန်နဲ့ကြားရောမြတ်စွာဘုရားလောင်သိဝိမင်းကြီးရဲ့တကူလုံးဖြံဖြံဖြံဖြံဖြံဖြံဆိုပြီးကြက်သီးမွင်းချင်းထသွားတာဝမ်းသာကဟာညကငါအကိုတွင်အင်ကလူမယ်လို့စိတ်ကူးရှိဟောအခုမနဲ့ကြည်သာငါရဲ့ဒီမျက်ကြည့်ဆိုတဲ့ကိုတွင်အလှတော်ကြီးဖြစ်ဖို့ရာအလှကံပုံနှရောက်လာတာငါကံကောင်းလေစွာတိတ်ထဲမှာဝမ်းမြောက်ဝမ်းသာအဲရှေးစရာခေါ် ဆရာကြီးဟောဒီပုံသားကြီးမှာမျက်လုံးနှလုံးမရှိဘူးတဲ့ဗျအကျုပ်ကြီးကတလုံးတောင်းနေတယ်အဲ့ဒါဆရာကြီးဆေးနဲ့သူ့အတွက်ဒီမျက်လုံးအသုံးချရအောင်မပြတ်မရှိအောင်ဆိုပြီးမျက်လုံးထုတ်ပေးပါအဲဒီမှာဆရာကြီးကနှီးမျိုးစုံနဲ့သူ့ကိုပြောပါတယ်မင်းတရားကြီးအဲ့ဒါတော့ပင်မမခံမနဲ့ဒီတဲ့အဲ့ဒီမျက်ကန်းတဲ့ပုံကနန်းတော်ပေါ်တင်ထားကြွေးရင်သူ့အတွက်လည်းချမ်းသာမင်းတရားကြီးလည်းချမ်းသာပါအာမဟုတ်ဘူးတဲ့ तू ကမျက်လုံးလူခန္ဓာတဲ့ အဲ့နဲ့တခါလဲရှေးကွင်းထလိုက်တော့ခါကျတော့ပဇွတ်မျက်စီကြီးလို့မျက်လုံးကြီးပြုတ်ထွက်လာမင်းတွေကစဉ်းစားဦးနော်မလွန်သေးဘူးတဲ့ရှုပ်ရှင်းစွမ်းနဲ့ပြန်လို့ရင်ဗဂရိမျက်လုံးရှိနိုင်တယ်တဲ့အဲ့ဒီပုံနာကြီးရဲ့မိသားစုရွှေနန်းတော်ပေါ်တင်ကြွေးထားပါတဲ့ဒါလောက်လေးနဲ့မင်းတရားကြီးဘာဖြစ်နေမှရွတ်မသွားဘူးသူတို့လည်းချမ်းသာမယ်မင်းတရားကြီးလည်းမျက်လုံးမပြတ်ဘူးအဲဒီကအာမဟုတ်ဘူးတဲ့သူလိုချင်တာကမျက်လုံးလေတဲ့ အဲ့ဒါတို့မျက်လုံးကိုသာလှူရမယ်ဆိုနောက်တစ်ချက်ရှိချက်တွန်းလိုက်တဲ့အခါကျတော့ခုနကပဇွန်မျက်စီလိုပြည့်ုံများမှာကအမြင်တွေအကျော်တွေနဲ့တခါတည်းပဲပိန်တဲ့ဒီအိမ်ထဲကပိန်တဲ့ဒီဆွဲထုတ်တယ်လို့ပဲအကျော်အမြင်တွေတန်းလန်းနဲ့မျက်လုံးကြီးထွက်လာမင်းတရားစဉ်းစားအောင်နော်မလွန်သေးဘူးတဲ့ကျုပ်ရှိစွမ်းနဲ့ကုသမယ်ဆိုရင်လေတဲ့ဗဂရီမျက်လုံးဖြစ်လာတယ်အဲ့ဒီပုံသားကြီးရဲ့မိသားစုမျိုးရွှေ80မျိုး80ရွှေနန်းတော်မှာခေါ်ကြွေးထားရင်သူတို့လည်းချမ်းသာပါလိမ့်မယ်မင်းတရားကြီးချမ်းသာပါလိမ့်မယ် မိရိယကြီးစဉ်းစားတော့ဒါနောက်ဆုံးအချိန်ပဲတဲ့အေးမျက်စိမှာအဆုံးနားမှာအရှုံးတဲ့ဘာလဲတော့အေးမျက်စိသာပြတ်သွားပြီဆိုရင်မင်းတရားကြီးဘဝဆုံးပြီတဲ့ဒီရှင်နန်းတော့မင်းတရားကြီးရှင်းပေးရမှာအင်္ဂါမဆုံးတဲ့လူနားနားမထိုင်ရဘူးဘယင်မလုပ်ရဘူးဒါလေးလည်းပြန်စဉ်းစားဆိုတော့ဟဲမောင်မင်းမြလက်သုံးတော်တန်လေးရဲ့ဆက်စားဟဲ့ဒီဆေးဆရာဟာငါကုသိုလ်လုပ်ငန်းကြီးကြံ့ကြာ နှီးကွေးအောင်ဆိုပြီးတော့လုပ်နေတဲ့ကိုင်းမင်းဒီတခါမျက်လုံးထုတ်ပရင်ထုတ်မထုတ်ပရင်မင်းကောင်းကိုဟောဒီတန်ရတာနဲ့ဖြတ်မယ်အဲ့ဒီလိုရာဇတာအမိတ်ပေးလိုက်တဲ့ခါမှာနောက်ဆုံးတစ်ခါလည်းပဲဆေးချက်သွင်းလိုက်တဲ့အခါကျတော့အဲ့ဒါတွေးပဲရဲ့နီးပြီးတော့မျက်လုံးကြီးကျွတ်ထွက်လာဟာဒီမှာမင်းတရားကြီးတင့်မျက်လုံးဆိုတော့မှပုံနာလာလာလာအနည်းကမျက်လုံးဆိုခြင်းနဲ့ဆိုတာရောတဲ့ဒါကျုံမျက်လုံးအသင်လိုသလိုသုံးပါတော့ ဒီလူသားမှုအပေါ်မှာစိတ်ထားစေတနာအားကောင်းတော့သူ့နာလို့နာမှမသိဘူးသို့တော့နာတော့နာပါမနာဘူးတော့မဟုတ်ဘူးဒါပေမဲ့အဲ့ဒီနာခံရတဲ့စိတ်တဲ့ဟိုးပုံသားကြီးပြည့်စုံ စီလုံးမှုဆိုတဲ့ဆန္ဒကကြီးမားတာဒါကြတော့တို့မိဘမေတ္တာနဲ့တိုင်းကြည့်ပေါ့ဟုတ်ပါလားမိဘရဲ့ရင်ဝင်ထဲမှာသားသမီးလေးပိုက်ပွေတင်ထားတယ်အဲဒီပိုက်ပွေတင်တာညောင်းတော့ညောင်းတာပေါ့ဒါပေမဲ့ကိုသားသမီးလေးအတွက် မိဘကအနုနာခံပြီးတော့သားသမီးတွေပိုက်ပို့ထားခဲ့ရတယ်မဟုတ်လားအေးအဲ့ဒီကြည့်နောက်တစ်ခုဝိုးကောင်းဆန္ဒအပေါ်မှာသားသမီးလေးတွေကဟာလားအညီအကျေးတွေဟာပန်းချလိုက်တော့မိဘစိတ်ဆိုးတာဘာဖြစ်လို့လို့သားသမီးတွေပေါ်ချစ်လို့ဟုတ်ပါလားတချို့တချို့များအဲ့လိုလုံးနေတယ်ဟဲ့အလိုများကိုကငေါက်လိုက်ရင်ကလေးရစီးရီဓာတ်တွေတန့်သွားမှဟောခြူတောင်ပေးရလေမှန်ရလားအဲ့ဒါသားသမီးတွေအပေါ် ရှစ်လွန်းလို့မှန်ရလားပိဋကကြီးအဲအဲ့ဒီလိုပဲဘုရားမြတ်စွာကလည်းပဲကြီးအလောင်းလေရဘဝတုန်းကလေပုံနာကြီးမျက်လုံးရတော့မှာပဲဆိုတဲ့ကြည်နူးမှုနဲ့သူ့ဒီမှာမျက်လုံးကြီးဘလောက်ခံစားရမယ်ဆိုတာကြည့်ထားတာအဲ့ဒါနဲ့ပုံနာကလည်းတာမန်ပုံနာမဟုတ်တရားဘဝကလာတဲ့ဖန်ဆင်းရှင်ဆိုတော့အဲသူ့ရဲ့မျက်စိတစ်ပတ်တည်းထပ်ပြီးတော့ပို့လိုက်တော့ဟော မျက်ကြည့်မင်းဟာမြင်တော့ကြည့်တော့ဟာရွှေအိမ်ရွှေနတ်ရွှေကျင်္ကန်းနဲ့စမ်းမြရတို့လှလိုက်တာတင်းတယ်လိုက်တာဖွယ်ရလိုက်တာဘုံသားကြီးမျက်ကြည့်တစ်ဖက်ရလာတော့စိတ်ထဲမှာကြီးလင်ရွှင်ပြပြီးတော့နေတာကိုဘုရားလောင်းကကြည့်ပြီးတော့အင်းသူတလုံးနဲ့ရတာတော့ဒီလောက်ဝင်းတာနှလုံးလုံးရရင်ဒီတဲ့ဝင်းတာသူ့ရဲ့ဝန်းမြောက်မှုကိုငါလိုလားတဲ့အဲဆေးချေရညောက်ကြံတဲ့တလုံးထုတ်လိုက်အိုးဘလောက်ပြင်းထန်တို့သူငါဆိုရင်ခေါင်းကပြောလို့ဗါတဲ့တခါလာတော့ ရွှေဧည့်တယ်နှခါလာတော့ငွေဧည့်တယ်သုံးခါလာတော့ဧည့်တယ်တဲမကြည်ရင်တော့ဘူးမဟုတ်လားအခုတို့ဘုရားလောင်းကြတော့တလုံးနဲ့အလူခန္ဓာကိုကြည်သာနှလုံးလှူမယ်သူဆန္ဒစေတနာအားကောင်းဖို့မှန်ရလားပြိတ္တာတို့သူငါကိုယ်စေတနာလေးနဲ့ကိုရိုးရိုးကလေးကိုပဲပြန်ကြည့်ပါ အခုအလိုလိုတဲ့ကတဖြည်းဖြည်းပေါ်အပြစ်မပြောဘူးနော်တဖြည်းဖြည်းပေါ်ဘုရားမဖြစ်နိုင်ဘူးတော့ဒီမျက်လုံးလုံးပြီးနောက်2လ3လကြာမှပြင် နောက်တလုံးလူကျင်တဲ့စိတ်ဖြစ်ချင်မှဖြစ်လိမ့်မယ်ဖြစ်နေရင်အဲ့ဒီစိတ်ပြတ်သွားတယ်ဟုတ်ပလားဒါကြောင့်ဟဲ့စေးစရာလာအောင်နဲ့သူတလုံးနဲ့ရတာတောင်ပျော်မြူနေတာကြည်လေတဲ့ငါစိတ်ထဲခံစားတော့ဝမ်းသာခြင်းနောက်တလုံးထုတ်ပေးပါအောင်ဆန္ဒစေတနာ ပြင်းထန်ဖို့သဘောပေါက်မလားအေးအဲ့ဒါပဲဗျာ ဒါကြောင့်နောက်တစ်လုံးထုတ်ပြီးတော့လှူလိုက်တာအဲ့ဒီလိုအဲ့ဒီလိုနဲ့တကူတဘဝဟာဒါမျက်လုံးနှလုံးပြီးပြီဟောနောက်ဘဝမျက်လုံးနောက်တဘဝမျက်လုံးဆိုရင်ကောင်းငင်ရှိကျယ်ဒီရှုံတော့ပါတယ်တဲ့သူ့မျက်လုံးတွေကများလာပါပြီဆိုတဲ့ဖြင့်ကြည့်သူ့ရဲ့စိတ်ဓာတ်တော့မပြင်းထန်ဘူးလားအဲအဲ့ဒီလိုပြင်းထန်တာကိုရောအတွက်လားတတ္တဝါတွေအတွက်လားအဲ့ဒီမှာ ကုသိုလ်ချိန်ဝင်ညာလေးပြလိုက်တယ်အေးဘယ်လိုချိန်ဝင်ညာပြလိုက်တယ်လဲဆိုတော့ အေမတိဥဘောပုတ္တနာဒေတိယမတိဒေဝီနာဒေတိယတပိညုတံပိယမေရှံတတမဧတိအထာသဟအဲသူမှာတဲ့နောက်သူဝိတ္တရမင်းကြီးဘုရားမှာဇာလီဆိုတဲ့သားတော်ရဲ့ကာနာချင်းဆိုရဲ့သမီးတော်တွေရှိပါတယ်တဲ့အဲ့ဒါကိုဇူစကာပုံနာလက်ထဲဝါကွက်ပြီးတော့အလိုက်တာလှူလိုက်တာဒီကလေးနှစ်ယောက်ဟာပြောဆိုလို့မကောင်းလို့မဟုတ်ပါဘူးအင်တန်မှ ယဉ်ကျေးလိမ်မာတဲ့ရွှေနာကအချင်းစင်မင်းမွေးတဲ့သားသမီးလေးတွေအဲ့ဒါလှူလိုက်တယ်ဟုတ်ပလားနောက်တစ်ခုမတ္တိဒေဝီတကားပုံနာကြီးကလာပြန်ရောကျွန်ဖြစ်ဆိုပြီးမတ္တိဒေဝီကိုဟာဝတ်အန္တရာပုံနာကြီးအောင်ကျဲတူအောင်ကျဲတူသင်ရဲ့မိမကိုကျွန်ုပ်မိမရဲ့ကျွန်ဖြစ်ဖို့ရလှူပါကြည်သားနော် အိမ်မှာမိခင်ရဘာရာမှုထားလိုက်ရင်ဩငါတဲ့သူချမ်းသာအောင်ကျွေးမွေးနိုင်နေတယ်ဆိုရင်တော်သေးတယ်မဟုတ်လားအခုတော့ဘာဖြစ်တယ်ကျွန်းဖြစ်တယ်မောင်တို့မယ်ကြိုးလို့မယ်ပြန်စဉ်းစားကြည့်အဲ့ဒါလိုများဆိုရင်ဘယ်လဲတော့နင့်ကိုနင့်မနင့်ဖေနင့်မငါကျွန်းဖြစ်နေငါလှူပါဆိုဘယ်လဲတော့ကိုကိုကိုပြန်စားကြည့်နော်ဘယ်လိုမှကိုမစဉ်းစားနိုင်ပါဘူးလေဟာဘုန်းကြီးမကိုကိုရင်လို့မင်းအဖေငါကွာအဖေလိုသဘောထားပြီးကိုကိုရင်လို့ဆိုထက်လာအောင်မထားအခုကကျွန်းဖြစ် ပြန်ရှင်းစားအဲ့ဒီလိုလေးတဖြည်းဖြည်းရှင်းစားမှဘုရားရဲ့ဗုဒ္ဓရဲ့ဂုဏ်တော်တွေဟာပေါ်လွင်တာဒီတိုင်းလေးဇက်ကရှောက်ထူသွားလို့မပေါ်လွင်ဘူးဗျာကိုယ်နဲ့နှိုင်းလိုက်ရတယ်နော်ငါကိုငါအမငါအမငါညီမငါသားသမီးကိုအဲ့ဒီလိုများလာတောင်းမှကျင်ငါပေးနိုင်တဘောပပလားဘုရားရဲ့စိတ်ထားစေတနာတွေကအဲ့ဒါလောက်ပြင်းထန်တယ်ကြီးမားတယ်တို့နဲ့ဘယ်လုံးမှလိုက်လို့မမိပါဘူးဗျာနားလဲပလားအေးဒါကြောင့် သူ့သားသမီးလေးကိုလည်းလှူနိုင်တယ်မယားကိုလည်းလှူနိုင်တယ်ဒါအပြီးပိုင်လှူရမှာနော်ခဏမဟုတ်ဘူးအဲ့ဒါတို့အိမ်အောင်ရေးလောကရည်ရလည်းဖြစ်တယ်တဏီစွန့်နိုင်ခဲ့ပုံလေးပေါ့လေတငယ်ချင်း၄ယောက်မိန်းကလေး၂ယောက်ယောက်ျားလေးနဲ့နောက်မိန်းကလေးနဲ့ယောက်ျားလေးကစုံနဲ့အိမ်အောင်ကြသွားကြံတဲ့၂ယောက်ကလူလွတ်အဲ့ဒါဒီလွတ်တဲ့လူကယောက်ျားယောက်ျားရင်ဟေကောင်ကြီးအောင်ထေးငါပစိုးမရှိလို့မင်းပစိုးခဏပေးလိုက်တာရော့ရော့ရော့ချွတ်ပေးလိုက်ပါဟုတ်မလား အောင်ထိငါမိမမရှိလို့မင်းမိမငါပေးသားမှာဆိုရင်တော့စွန့်နိုင်ခဲ့ပုံပြောတာနော်သဘောပေါက်ပလားအဲ့ဒါမျိုးနဲ့ကြည့်မှဘုရားရဲ့ဂုဏ်တတ္တိပြောတာဟုတ်လားကိုအောင်ထိမိမတန်ငယ်ရင်အဲ့ဒီတန်ငယ်ရင်မကအပြူမြေဟိကမရေးတဲ့ငါလုံကြီးမရှိလို့ညီလုံကြီးလေးခဏငါရုံရုံယူသွားပေးလိုက်မှာပဲဒီကောင်ကငါယောက်ျားမိလို့ညီယောက်ျားကြီးအောင်ထိငါခဏပေးသားမှာဆိုရင်တိုင်းပြောပေးနိုင်မှာမလား မုံနာဝေစားနိုင်တယ်နော်အဲ့ဒါလောက်ခက်ခဲတဲ့ဟာကိုဘုရားကသူ့မယားကိုကျွန်းချင်းနဲ့လှူတာဟိုကတောင်းတော့ကလည်းမိခင်ဖခင်ရထားမှမို့ကျွန်းလို့ဖို့တဲ့တင့်ရဲ့မယားကိုကြုတ်လှူပါသူအဲ့ဒီမှာမြတ်စွာဘုရားကလေအဲ့ဒါလှူလိုက်တာသူ့အတွက်လားမဟုတ်ဘူးမာရီဒေဝီကပြောဆိုမကောင်းလို့လားမဟုတ်ဘူးအင်မတန်လိမ်ပါရင်ချေးပါတယ်မိမကောင်းမိမလိမ်ပါတယောက်ပါနော်အဲ့တော့သာသမီမယား စွန့်လွတ်လိုက်တယ်တဲ့အဲ့ဒါမုန်းလို့လားဟုတ်ဘူးသူလူသားလို့ချစ်တယ်ခင်းတယ်ရှင်းတာတယ်မြန်လို့တဲ့ယူကဒါပေမဲ့လို့တစ်ဖက်ကတပ်မယူနိုင်ညာအဲ့ဒီတပ်မယူနိုင်ညာကဒုသူငါဒုသူငါရဲ့ကိုစားတပ်မယူနိုင်ညာသဘောပေါက်မလားဟိုတစ်ဖက်ကပစ္စည်းတစ်ဖက်ကအလေးအဲ့ဒီအလေးကဒီပစ္စည်းရဲ့ကိုစားပဲမဟုတ်လားအေးအေးအေးအဲ့တော့ဒီပစ္စည်းရဲ့ကိုစားဆိုချွင်းဝင်မတင်လိုက်တယ်အလေးနဲ့ပစ္စည်းဟုတ်လားအကဲ၍ အလေးဘက်ကများနေဆိုင်ရှင်ညစ်တယ်သင်ဟာတိအလေးချိန်နဲ့မညီဘူးပစ္စည်းဘက်ကပေါ့တယ်ရှားလေးကပြုတ်တစ်ပြုတ်တစ်နဲ့ပြောပြနော်ပစ္စည်းပဲပို့သွားတော့ရောင်းတဲ့လူလွန်သွားပြီနော်နိမကအချိန်ပိုးနေတယ်ချိန်ဝင်ရှားလေးရလေဟုတ်ပါလားအေးအဲ့ဒီလိုပဲတဲ့အလေးချိန်တာတဲ့ဘက်ကိုချိန်ဝင်ရှားထွက်ပြတယ်မဟုတ်လား အခုလည်းပဲဒုသူငါရဲ့ကိုစားသဗ္ဗညုတညာသို့မဟုတ်သဗ္ဗညုတညာရဲ့ကိုစားဒုသူငါတစ်ဖက်ခုနကသူသားစာလီတမိကန္နာစိတ်နဲ့မယမတ္တိဒေဝီကတစ်ဖက်ထားပြီးတော့ကုသိုလ်ချင်းဝင်ညာတင်လိုက်ရင်ဒုသူငါဘက်မှာအလေးတာနေပါသေးတယ်တဘောပေါက်မလားအေးခါရှင်းရှင်းပြောရင်ဒီပစ္စည်း9000တန်နဲ့ဆိုတော့တပည့်တို့ကဒီပစ္စည်းကိုတိတ်ကိုလိုလားနေပြီလို့ဆိုရင်ဒီ9000နှမျောသလားအဲ့ဒါဘုရားကမနှမျောပါဘူးတဲ့ သူ့သားမယားကိုလှူလိုက်လို့တမင်ညနဲ့ညာကြီးကိုရမယ်ဆိုရင်အဲ့ဒါဘဝပေါင်းဘလောက်လှူရမလဲဒေသိရှိကဘာတသိမ့်မပြေတာရှင်းမလားအေးအဲ့ဒါလိုလေတဖြည်းဖြည်းလိုက်လိုက်ကြည့်တော့မှဗုဒ္ဓရဲ့တတ္တိတွေဂုံတွေမိမိရဲ့ဘောမှာထားရှိတဲ့စေတနာတွေကရုဏာတွေအကျင့်နာတွေအားတွေပေါ်လွင်လာဗျာဟုတ်ပလားသို့သာသမီများသာသမီများစွန်ညာလူပြန်စွန်ညာလူ မုံလို့တလားစဉ်းစားဝေဖန်မုံလို့ဟုတ်ဘူးအထူးနိဗ္ဗာန်အလွန်ချစ်လူသစ်အတန်တန်အေးအဲ့ဒါသဗ္ဗညုတညာတို့အနေနဲ့တော့နိဗ္ဗာန်ပေါ့ကွယ်တို့အခုထူကြတယ်ဟောတို့ဥအောင်သေးတို့ဆိုပြီးတော့တိန်တော်မင်္ဂလာသံဃာတော်များအလုံးပြုဝေရာတို့ဆိုဖယောင်းမဆိုးတွေတွေ့3000 4000 800 အေးနောက်တစ်ခုကတို့ဒေါခင်ခင်မိသားစုကကျောင်းဆောင်ရာကြံငွေတသောင်းဥကျင်ဆိုင်ဒေါခင်လာမင်းတို့ကကျောင်းဆောင်ရာကြံငွေ၃တောင်းဥသိန်းကျော်ဒေါခင်ဝင်းသားမျိုးကျော်သူတမိမင်းမြင့်မော်တို့ကျောင်းဆောင်ရာအတွက်ကြံငွေတထောင်ဒီပစ္စည်းတွေမလိုချင်လို့အမှတ်တရလို့စွန့်ပစ်တာမဟုတ်ဘူးနှစ်သက်တယ်သုံးဝင်တဲ့အများကြီးဒါပေမဲ့ဒုစုံကသုံးပါကပြောရရင်တော့လောကလောကီအာယုံပေါ့ဗျာရင်ရင်ကြီးကြီးပြောရင်လောကီအာယုံပေါ့နော် ပြောရရင်သားအတွက်သမီးအတွက်မယားအတွက်သုံးသုံးလို့ရတယ်ဒါပေမဲ့အဲ့ဒါအတွက်သုံးတာကုသိုလ်မရဘူးတိန်တော်မင်္ဂလာဆိုတာကအင်မတန်ကုသိုလ်ရဘာဖြစ်လို့ကုသိုလ်ရတာလဲလို့ဆိုရင်ဒီတိန်တော်မင်္ဂလာကတလနှစ်ကြိမ်ဥပုပ်ပြုရတယ်တန်ဃာတွေယဟန်တွေတလနှစ်ကြိမ်ဥပုပ်ပြုရတယ်ဟုတ်ပါလား ဆိုတလနခာဥပု္ဟာတိမ်မာပြုရသည်တလနခာဥပု္ဟာတိမ်မာပြုရသည်ဒီ12လရှိတာ24ချိန်အသုံးပြုရတယ်ဟုတ်ပါလားဗျာဘလောက်သုံးဝင်လဲနောက်တို့ပဝါရဏပြုတယ်တဲ့ ။တန်ဃာတော်များတရင်ကျွတ်တဲ့အခါကျတော့လေအားလုံးမနိယာနကရီစုပေါင်းစုပေါင်းပြီးတော့ဘဝရဏပြုတယ်ဆိုအဲ့ဒီတိမ်ထဲမှာပြုလို့ရတယ်ဒီမင်းနေရာပြုလို့မရဘူး။ဒါကြောင့်တနှစ်တခါတနှစ်တခါဘဝရဏဘဝရဏတိမ်မှာပြုရသည်တိမ်မှာပြုရသည်တနှစ်တခါတနှစ်တခါဘဝရဏဘဝရဏတိမ်မှာပြုရသည်တိမ်မှာပြုရသည် လစဉ်နှစ်ခါအသုံးဝင်တယ်နှစ်စဉ်တစ်ခါအသုံးဝင် နော်နောက်တစ်ခုကဒါပဲလားဆိုတော့တို့ကထိန်ခင်းတယ်အဲ့ဒီကထိန်ခင်းတယ်ဆိုတော့အဲ့ဒီသိန်တွင်းမှာဒီသင်္ကန်းကိုညကမွားနဲ့ပေးရတယ်အဲ့ဒါကြောင့်ကထိန်ခင်းရာကထိန်ခင်းရာကမဝါကမဝါဒိမ္မာဖတ်ရသည်ဒိမ္မာဖတ်ရသည်ကထိန်ခင်းရာကထိန်ခင်းရာကမဝါကမဝါဒိမ္မာဖတ်ရသည်ဒိမ္မာဖတ်ရသည်အဲ့ဒီဒိမ္မရှိရင်ကထိန်ခင်းလို့ရရဟောကြည့်ဗျာ ဒါပဲလားဆိုတော့တို့ကိုရင်မဝကယဟန်မဝတက်ရောက်ကြတယ်ယဟန်မဝတက်ရောက်တော့သိမ့်ဝင်တယ်တဲ့သိမ့်ထွက်တယ်တဲ့ပြောကြဘူးလားအဲအဲ့ဒါရောယဟန်ခံရကမဝသိမ့်မဖတ်ရသည်ပါတယ်ယံခံယကမဝသိမဖာရသည်ဒါကတော့တဏှဘယ်နှခါတနည်းဘယ်နှခါပိုင်းလို့မရယံခံများများသလောက်ပဲဟုတ်ပါလားဗျာ အေးခုနကတို့သွားကြည့်တယ်ခြေသံဘလောက်တင့်နေသလဲတန်တန်ပြင်းပြူအောက်ကနေစိုးနေမဲ့ဖြင်ဖျောင်းမစိုးကကာကွယ်ထားလို့အဲ့ဒီဘောနေတိုင်းရတဲ့သံဃာတော်တွေယန္တကာရကမတရားနာပရိသတ်တွေဟာချမ်းသာသွားကြမယ်ဟုတ်ရဲ့လားဗျာအေးအေးအဲ့ဒါတိမ်တော်မင်္ဂလာသုံးဝင်ပေါ့ဒါနဲ့အဲ့ဒီနဲ့ဆက်သွယ်ပြီးတော့ဒီရဟန်းခံရတာတိမ်ဟာသုံးကြသလားမဟုတ်ဘူးကိုရင်ဝတ်တဲ့အခါကျတော့ခေါင်းရင်အဲ့ဒီတိမ်ထဲမှာသွားရတိမ်ထဲဆိုတော့ဟုတ်အထဲတော့မဟုတ်ဘူးလေတိမ်နဲ့မိတ်တိုင်တွင်ရတယ် ဟုတ်ပါလားသို့ကိုရင်ဝိယဆန်းချတာတိမ်မာပြုရသည်ပါတယ်ကိုရင်ဝိယဆန်းချတာတိမ်မာပြုရသည်ဘယ်တော့သုံးဝင်တယ်လဲလို့ဟုတ်ပါလားဗျာကိုအောင်ထေပိုက်ဆံများရှင်လက်ပြန်ကသုံးတသိကြီးကိုဆော့လိုက်เสียကောင်းတာနော်အသုံးဝင်ဖို့အဲ့တော့တို့ယဟန်မှန်လင်အာဘကတင်းရပြန်ပါတယ် အဝတ်မှန်ရင်ညစ်ပေတာပဲလေကိုယ့်ရဲ့အတွင်းရေးပြမကလေးနေတဲ့ဆောင်လာရတဲ့အညီအကျေးနဲ့အဝတ်မှန်ရင်ဘာဖြစ်တော့ညစ်တရားလေအဲ့ဒီညစ်တဲ့အဝတ်ကိုဘာလို့ရလဲအဲ့ရှော့ဖို့ရတယ်အဲ့တော့တန်ခါမှန်ရင်ယဟမှန်ရင်အာဘတ်တယ်အဲ့ဒီအာဘတ်ကိုဖြေရမှလည်းတိန်တော်မင်္ဂလာမှာသာဖြေလို့ရတယ်အဲ့ဒါတော့တို့ဟောဒါကတော့နည်းနည်းနဲ့ဆိုင်သွားပြီပေါ့ဗျာတန်ခါတော်များပရိယမန္နာဆောက်ပြီးတယ်တန်ခါဒိဋ္ဌိအာဘတ်တဲ့နဲ့ အဲ့ဒီတန်ခါဒိဋ္ဌိဆိုတာအာဘ13မျိုးရှိအဲ့ဒီကတမျိုးမျိုးသင်လာရင်အဲ့ဒီသိနေသွားဖြေမှရတယ်ဒီပြည့်နေရဖြေလို့မရဘူးဆိုရပါစို့ကွယ်ဝင်းကြီးစကားညနေစာခိုးစားမိနော်မနေနိုင်မထိုင်နိုင်လို့ညနေစာရဟန္တာတွေခိုးစားမိဘယ်နေရာမှာပဲသွားပြီးတော့အာဘဖြေရတယ်ခေါင်းကအာဘခုနှစ်ပုံနဲ့ကဒုတိယအကြီးဆုံးအာဘကြီးတင်လာပြီဆိုရင်ဒီပြည့်နေရာမရဘူးအဲ့ဒီသိန်တော်မင်္ဂလာမှာမှသွားဖြေလို့ရတယ်ဗျာဘယ်လောက်ရေးကြည့်လဲလို့ အရေးမကြီးဘူးလားအေးအဲ့ဒါပဲဒါကြောင့်ပရိဝုသောတိယကမဝါလိမ္မာဖတ်ရသည်ဒါတဲ့ပရိဝုသောတိယကမဝါလိမ္မာဖတ်ရသည်ဒါကတော့ဝိနည်းသုံးတပည့်တို့နားလည်အောင်ပြောဖို့မလွယ်ဘူးအဲ့တော့ခုနကပြောထားသလိုညင်းလာတဲ့အဝအစားကိုဖွတ်လျှော်ရရတယ်လို့အခုတန်ဃာတော်များသင်လာတဲ့အဘကိုအဲ့ဒီတိန်တော်မင်္ဂလာမှာဖွတ်လျှော်ရတယ် ဒါကြောင့်တန်ရှင်းရေးစက်ယုံကြီးဆိုရင်ရောမှားမလားအဲ့တော့ဒုတိယအကြီးဆုံးတန်ဃာဒိဋ္ဌိအမိနဲ့တင်းတဲ့အာဘချွေပရမပရိယောဆောက်တည်တဲ့အခါကမ္မဝအဲ့ဒီမှာသိမှာပါအဲ့ဒီပရိယောကဘယ်လိုနေရလဲပရိဝါသဆိုတာတီးခြားနေခြင်းပဲဒီမေတန်ဃာတွေနဲ့ဒီလိုတမိုးတရားနဲ့မနေရဘူးအာအခုခေတ်စစ်စကားနဲ့ပြောကွာတားကြတဲ့အပြစ်ကြတဲ့လူလိုပဲသူကတခြားအမိုးကမရှိတဲ့ဟိုလိုဖာတဲ့မိမဲ့သွားနေရတယ် ဒီလိုဟာတွေတဲကိုတန်ခါခေါင်းနေတဲ့ဒူမနေရဘူးအဲ့ဒီအပြစ်တင်တဲ့လူဟာနော်အေးစစ်မှာကွာတားကြတော့တီးကြတခါတည်းဟာအထုပ်ပုံးနေသူမိနေပူမွေးရမရှောင်ပြေးရတယ်ဓာမေးရတယ်လို့သူ့ကိုဓာမေးတာပါပဲခါရှင်းချင်းကအဲ့ရကိုခေါင်းကကိုက10ရက်ဒီအဘသမိဒေသနာမကြဘူးရင်10ရက်စောင့်ရတယ်တလားအာဒေသနာမကြဘူးရင်ဒေသနာမကြဘူးရင်တလားအနှစ်90ဒေသနာမကြရင်အနှစ်90လုံးနေရတယ်ဗျာနော် အဲ့လိုနေပြီးတော့မှအနည်း90ပြည့်ပြီလို့ဆိုရသူဒါကတော့အာနာကုံပြောတာပေါ့နော်အဲ့တော့ပြည့်တော့ဟောမာနဆိုတာတဲ့ရမာနဆိုတာညာကောင်းကြီးမျက်နှိုးအောင်ကျေနပ်အောင်လုပ်ပါအဲ့ဒီမာနတဲ့တဲ့ခါလဲဟောဒီတိန်တော်မင်္ဂလာမှာကမောဖတ်ရတယ်ဒါကြောင့်မာနတဲ့ရမာနတဲ့ရကမောကမောတိန်မာဖတ်ရသည်တိန်မာဖတ်ရသည်ဗါတဲ့ မာနတယသမဝါဒိမာဖတ်ရသည်ဘယ်လောက်ကျိုးများအဲ့ဒါတော့6ရက်ချင်းရသူဝင်ကြီးကံဥပဒေပေါ့လေ6ရက်ချင်းပြီးတော့မှယဟန်20ရက်မလျော့တဲ့တန်ခါနဲ့အဲ့ဒီဒိမာတကားတဲ့အပန်ထွက်တယ်အပန်ထွက်တယ်ဆိုတာမင်းတန်ခါပေးတဲ့ပြစ်ထံကိုခံယူပြီးပြီမင်းတန်ရှင်းသွားပြီလားတို့တန်ခါကောင်းနေနဲ့အတူတကွနေတော့ထိုင်တော့အာပစ္စယသံမောကဓမ္မသံမောက အေးဒီထဲမှာတခါတည်းဥပုပ်ပြုအာယဟန်ခံဟမ်အေးအဲ့ဒါမင်းလုံနိုင်ပြီဆိုပြီးခေါ်လိုက်တာကိုအဗန်ထွက်တယ်လို့ခေါ်ပါတယ်ဘယ်နဲ့ခေါ်တယ်အဲ့ဒီဆိုလိုက်အဗန်ထွက်ရာကမဝါလိမ္မာဖတ်ရသည်ဗါတဲ့အဗန်ထွက်ရာကမဝါလိမ္မာဖတ်ရသည်ကြိုက်ကြည့်တာ အခုပြောတဲ့စကားအရာသိမ့်ဟာအရေးမကြီးဘူးလားမကြီးပါဘူးအေးသိမ့်အရေးကြီးတယ်အဖက်ဖက်ရှုတော့ကကြည့်လိုက်တိုင်းသိမ့်တော်မင်္ဂလာဟာတဲ့အင်မတန်မှအကျိုးကြီးမှလို့အဲ့ဒီသိမ့်ထဲမှာတို့အခင်းနေခင်းရတယ်အဲ့တော့ခေါင်းကပြောသလိုပါပဲဒါအသိပါပဲကိုအောင်ထေးတို့တထွေဟုတ်ပလားအဲကိုအောင်ထေးတို့တထွေနေဖို့ရအိမ်အရေးကြီးပါတယ်အဲ့တော့ဒီသိမ့်နဲ့ဟိုလှူတဲ့အာအခင်းအတွက် သူတို့အိမ်ငှားဖို့အသုံးပြုရင်လည်းပဲဒါဟာဖြစ်နိုင်တာပါပဲနော်သို့သောနေပလေးစီဒုနေတဲ့အိမ်ကခေါင်းကလောကီရှိစိတ်ဘာရှိစိတ်အဲလောကီရှိစိတ်အတွက်ဒုက္ခကြားကြမှာဒီတိန်တော်မင်္ဂလာကလောကီရှိစိတ်မဟုတ်တဲ့လောကုတ္တရာဆိုတဲ့အရာဌာနပြီးတိုးတက်ကြီးပွားအောင်လုပ်ကြမှာ။ကိုင်းဟေတို့မိသားစုတွေအဲ့ဒီတိန်တော်မင်္ဂလာကြီးလှပတင်းနေအောင်တို့လှူချစို့ဆိုပြီးတော့လှူဒါန်းနိုင်တဲ့သူတို့စေရနာ။ဟုတ်ပါလားဗျာ။ သဘောပါဗလားအေးအဲ့ဒါဒီရောင်းနဲ့ဘုန်းကြီးတို့တရားဓမ္မများသိအသုံးကြပုံပေါ့ဗျာအဲ့တော့ဒီမယားကြီးပြောရမယ်ဆိုရင်တော့မိုးချုပ်သွားတော့မယ်တော်ပြီအဲ့တော့ဆိုလိုချက်ကခေါင်းကဘုရားအလောင်းဒီတဲ့ဝိသန္ဒနာမင်းကြီးဘုရားသူသားသမီးမယားတွေကိုဟိုးယူစကားပုံနာလက်ထဲထဲလိုက်တာမချစ်လို့မုန်းလို့နင်တို့သွားကြတော့အသုံးမရတဲ့လက်နည်းဆိုစွန့်ပြစ်တဲ့ပုံစံမျိုးမဟုတ်ပါဘူးတဲ့အင်မတန်မှချစ်ခင်တွေ့တာကြီးအဖြစ်တဲ့လာလာပပနေနေမာမာ ရုပ်ကလည်းကြည်လင်းစိတ်ဓာတ်တွေဆိုတာကတော့လေမာရီဒေဝီကိုဝိသန္တရာမြင်လိုက်ရင်စိတ်ထဲချိန်ထသွားတယ်။ဒါလေးဇာလီသမီးရောကာနာသေးမြင်လိုက်ရင်စိတ်ထဲမှာချိန်ထသွားတယ်။အရိဘကအခုကဒီမှာတဲ့နမုံချန်တုတ်ဘာလဲတော့ဒီနွားကိုမုံရင်ပဲတဲ့တော့အလကားယူယူဒီနွားကြီးမရှိပြီးရောဆိုပြီးဒါမျိုးမဟုတ်ပါဘူး။သူခုနကပြောတယ်မာရီဒေဝီကိုဟောဝိသန္တရာမြင်ကြီးမြင်လိုက်ရင်စိတ်ထဲမှာဟာအလူလူချိန်ထသွားတယ် သားလေးဇာလေးသမီးတို့ကန္နာချင်းမြင်လဲရရင်စိတ်ထဲမှာအလိုလိုကိုကျဉ်းနှံ့သွားပါတယ်တဲ့သူတို့မြင်စိတ်ချမ်းသာအဲ့ဒါတော့ဟာတောင်မှဘုရားအလောင်းတော်ဒီတဲ့ဒုသူငါကဲနိုင်တဲ့တပ်မယုဒညာကြီးရဖို့ရအတွက်စူစကားပုံနာလက်ထဲမှာဝက်ွက်အပ်တာဟာထိုသားမယားဇနီးတွေကိုမချစ်လို့မဟုတ်ချစ်တယ်ဒါပေမဲ့အဲ့ဒီတဲ့တတ္တဝါတွေအပေါ်မှာမေတ္တာပို့ပါတယ်ဒါလေးပေါ်လွင်အောင်ပြောတာနားလည်မလားအေးအဲ့ဒီဂုဏ်တွေကိုကြည့်ပြီးတော့မှကြည်လန်းဒုမြတ်သာဘုရား လူရမဲ့လို့ဟုတ်လားအေးပါရမီတို့ဖြည့်ရလို့ခဏိတို့ဗုဒ္ဓဘုရားကိုကြီးညိုစိကပ်เสียဖြစ်လို့ကြီးညိုစိကပ်သူ့အတုကိုချွတ်စွန့်မဟုတ်တော့လည်းပဲတစိမ့်တက်ဖို့တခုတော့တို့ရအောင်လုပ်မယ်သူကရှေ့ဆောင်လမ်းမြကြီးဖြစ်နေတာမဟုတ်လားဗျာအေးအဲ့ဒါပဲဒါကြောင့်တို့ကဘုရားကိုကိုးကွယ်တယ်ဆိုတာ blind faith မြက်ကန်းယုံကြည်မှုမဟုတ်ပါဘူးအခုလိုနှစ်နှစ်ကာငါတို့ဘောပြုထားခဲ့တဲ့ဟာလားကျေးဇူးတွေတို့ဘောထားကြည့်တဲ့စေရနာကရုဏာအချင်းနာတရားတွေ အဲ့ဓာတွေကိုရည်ရွယ်မှန်းထားပြီးတော့မှတို့ကကြီးညိုချရတာပါသဘောပေါက်လိမ့်မလားအေးဒါနဲ့ပို့ပြီးတော့နှက်ဆိုင်သွားတစ်ဖြည်းတစ်ဖြည်းပြောကြရရှိသေးတယ်တော်ပြီဒါဖရာကိုကြီးညိုမှုနော်ကိုယ်ကိုစိကရမှုနောက်တရားတော့ဆိုတာကတော့ဘဝကန္တရာဥဒ္ဒရဏိနာအတ္တရာဒါနိနာသတ္တနာဘယဟိန္တတိတိတရဏန္တမော အေးအတိဘကရှင်ရဲ့လွန်မြောက်ချမ်းသာရောက်စောင့်ရှောက်တရားကိုးကွယ်ဤတရားတော်ကတို့တည်းတွင်ရှင်ရဲ့လွန်မြောက်ပြီးတော့ချမ်းသာရအောင်စောင့်ရှောက်တတ်လို့တို့ကဓမ္မန္တရဏံအဲ့ဒါပဲအဲ့တော့ဗာနဲ့လားတရတူတလဲတို့တရားတော်ဆိုတာတို့အတွက်ရှင်ရဲ့လွန်မြောက်ချမ်းသာရအောင်စောင့်ရှောက်တတ်လို့တို့ကဓမ္မန္တရဏံကိစ္စာမိ ဘယ်လိုဆင်းရဲလွန်မြောက်ချမ်းသာရအောင်စောင့်ရှောက်တတ်တယ်လဲဆိုရင်ခုလို နေပူနေတဲ့အခါမျိုးအာမိုးတွေတပြောင်ပြောင်ရွာတဲ့အခါမျိုးမသွားမဖြစ်ဘူးဟာတို့ဈေးဝယ်သွားတော့မယ်ကြောင်းသွားယုံသွားတော့မယ်ဆိုင်ဖွင့်ရတော့မယ်အဲဒီလိုဆိုရင်ဗာလေးဆောင်းပြီးတော့ဗာလေးစီးသွားတော်သေးရဲ့ဖနာလေးဆောင်းပြီးတော့ထီးလေးစီးမသွားရင်နော်အေးအဲ့ဒါပဲအဲ့တော့ဒီထီးနဲ့ဖနာကဆောင်းထားတဲ့လူကိုအပူအေးကာကွယ်မပေးဘူးလား အဲ့ဒါလူကိုယ်တိုင်ကသူ့ကိုစောင့်ထားမှရတာကြီးကြီးအခန်းနဲ့ထိုးထားလို့ရရကောင်းပြီအဲ့တော့အပူအေးကောက်ွယ်ပြီးတော့လိုအပ်တဲ့ဆိုင်းတို့ယုံတို့ကြောင်းတို့ဈေးတို့ရအောင်ဒီသီပနကပဲပို့လိုက်တယ်ဗောဗျာသဘောတစ်ခုကတော့ဟုတ်လားအဲ့တော့အပူအေးချမ်းဆင်းရဲကိုပဲဖြောက်ပြီးတော့ရောက်လို့တဲ့ကြောင်းဈေးဆေးရုံရွာဟုတ်လားအဲ့ဒီမှာရောက်အောင်ပို့တယ်လို့တရားတော်ကလည်းသီပနနဲ့တူပါတယ်တရားတော်ကအေးအဲ့တော့ဒုစရိုက်တရား10ပါးမပြည့်ပဲနေရင်အပယ်လေးပါးမကြတော့ဘူးအဲ့ဒါဆင်းရဲလွန်မြောက် သူစရိုက်တရား7ပါးကျင့်သွားလို့နိဗ္ဗာန်မဲ့ဘုကိုရောက်သွားတာချမ်းသာရောက်တာပါပဲမှားရလားအဲ့တော့ဒီတရားတော်ဆိုတာလဲကြာနာယုံတွင်အပူစင်း၍ကျင့်လင်ချမ်းသာကြာနာယုံတွင်အပူစင်ပြီးတော့တကယ်လက်တွေ့ရင် ချမ်းသာသွားပါတယ်ဘယ်သူတွေဖြစ်ခဲ့တယ်လဲလို့မေးရင်တော့ဇက်လန်းနေဇက်ကြောင်းနေရတော့အများကြီးပါပဲပြိတ္တာအေးအဲ့တော့ ဩတခါတခါကာကာလာတုန်းကပေါ့လေအေးဆင်းရဲနွမ်းမှဖြစ်ပြီးတော့နေတဲ့လူတယောက်တောကရောက်နေတဲ့လူတယောက်အဲ့ဒီလူတယောက်ကိုသွားပြီးတော့တရားပြတယ်အဘိဓိကတော့တို့ရှိတုန်းကအရိဏပုပ္ပကဆိုတဲ့တတိတတိဆိုတာ तू ကပစ္စည်းတွေကြည့်တဲ့ချမ်းသာတယ်ဘာလေးမှမလူဘူးတခါတလေမှမလူဘူး အဲ့လိုမလွတ်ဖို့တဲ့အတွက်တဲ့မပိမကန်းတဲ့အတွက်မပိမကန်းတဲ့အပြင်သူ့သားလေးမွေးလာတော့ချစ်ရှာတယ်ဒါပေမဲ့သားလေးကိုချမွန်နှတောင်းကြတော့ကပရိန်နဲ့သွားအပ်ရင်လက်ခကကြီးတန်မိုးပေးရမှနှမျောလို့အိမ်ရှိတဲ့ရွှေကိုတူနဲ့ထုပြီးတော့သားလေးနဲ့တောင်းဟုတ်ပြလိုက်အဲ့ဒါကြောင့်အရကသူ့ကိုမထကုံကလေးဘယ်သူလဲပါဠိလိုညမာလိုကြတော့မထပြပြပြောင်ချောသောကုံနလနာတော်ဤကရှိတာ အေးတို့အခုခေတ်မျိုးသမီးများဝတ်ဆင်ညားတဲ့နှထောင်းလူရှိကအပွင့်နောက်ကအပိတ်မပါဘူးပြောင်ချောချောနှထောင်းရှိသူတဲ့အပွင့်ပိတ်မပါအဲ့ဒီသားလေးရာဟော16နှစ်သားအရွယ်ယောဂဖြစ်အဲ့တော့တတိကျွမ်းကျင်နားလဲတဲ့လိမ္မာတဲ့ရှိเสียခေါ်ကုမဲ့ဆွေရှိဘဝကချီကြွားကနဲ့ညံမှုဇောကပေးရမှာနှမျောလို့လူကြုံသူပြောရှင်းမိတို့နဲ့ကုသတဲ့အခါအဲ့ဒီမှာယောဂမတက်တာပဲတဏှိတရားဆိုးသွားလို့တားကလေးလက်ချီတောင်မလုံနိုင်မျက်ခုံတောင်မပွင့်နိုင်တဲ့အခြေမျိုးရောက်လာ အဲဒီလိုရောက်တဲ့အခါကျတော့မှဟောရှေ့စီကသွားခေါ်ဟာခင်ဗျားတို့မရတော့ဘူးခင်မရတော့ဘူးဆိုတာနဲ့သားလေးအိမ်တွင်နဲ့ထားရင်မသားအပြုကလာမေးကြရင်အိမ်တွင်ရှိပစ္စည်းတွေမြန်မာတို့လိုဟိုးအိမ်ရှိကျန်းကပြင်ထုတ်ထားလိုက်ဘယ်ထုတ်ထားလိုက်အဲ့ဒီထုတ်ထားလိုက်တဲ့အခါကျတော့မှဘုရားမြတ်စွာကအကျိုးများအောင်ဆိုပြီးတော့အိမ်မှာလာပြီးရောင်ကြီးတော်6ဆိုင်ကလေးမျက်နှာပေါ်လွှတ်လိုက်တော့ မျက်ခုမပင့်နိုင်တဲ့ကလေးဟာအပေါ်ကဖြူနေဝါပြအယောင်လေးဆက်တန်းသွားတော့အလူဘာဘာလေးရှိသမျှအားလေးနဲ့ဖွင့်ကြည့်လိုက်တော့ဘုရားရဲ့တဏှာပြည့်စုံရွှေရပုံမြင်ရတဲ့ပြင်ဟာကြည်ရိုးစရာကောင်းလိုက်တာလို့လက်အုပ်မချီနိုင်ဘူးစိတ်နဲ့သာရှ िख ိုးလိုက်အဲ့ဒီရှ िख ိုးပြီးတည်သွားတယ်တည်သွားတဲ့အခါကျတော့ဟောအလောင်းကမြင်မမြုပ်ရသေးဘူးသားလေးကသာဝိန္ဒနတ်ပြည်မှာမထကုံနလီဆိုတဲ့လူအမိနဲ့ပဲနတ်သားလေးဖြစ်ဘာဖြစ်တော့ အေးအဲ့ဒီအခါကျတော့မှပြိဿရေဟောတထေကြီးဥက္ကစီမှာဟာငါသားဘယ်ကိုသွားပါလိမ့်ညာကိုသွားပါလိမ့်နဲ့အဲ့ဒီမှာပူပင်တန်းတာနေအဲ့ဒီပူပင်တန်းတာနေတော့ဟိုနာသားလေးကငါပဲဟာလားလူပြေရလားဘယ်ကုသိုလ်ကြောင့်ဤချမ်းသာရတေကဏီတစ်ချိန်မြတ်ဖရာကိုရှ िख ိုးလဲရလို့စိတ်နဲ့ရှ िख ိုးလဲရလို့ဤချမ်းသာရဟာကုသိုလ်ဆိုတာတဲအကူလိုက်ပါလားကြည်လား ငါမပြောတော့ပဲလက်ဟုတ်တော့မချီနိုင်မဲစိတ်နဲ့ဘုရားကိုရှ िख ိုးလိုက်ရလို့ဒီချမ်းသာရှိတဲ့ရတာရှိတယ်အဲ့ဒါလူဘဝရတာမရတော့ဖေအိုကြီးကသူ့ကိုခုမှတန်းတငိုးနေငိုးနေတော့မှမထကုန်တဲ့နာသားကလူဘဝကအသွင်လေးနဲ့အဲ့ဒီဖေကြီးနဲ့မနီးမဝေးမှသူကလည်းအီအီအီအီနဲ့ငိုးနေအဲ့တော့အဖိုးကြီးအဖေကြီးကငွေရင်းမတ်တာကဘေးကငိုတန်ကြတော့လှဲ့ကြည့်ဟာလှဲ့ကြည့်တော့သူ့သားလေးနဲ့ချွတ်ချွတ်တူးနေအဲချွတ်ချွတ်တူးနေတဲ့အခါကျတော့မှသူကလေ ဟာဝမ်းမြောက်ဝမ်းသာနဲ့ငါသားလေးနဲ့တူလိုက်တာဟုတ်လားရင်းစားပြန်သားလေးအသက်ရှင်ပြီးပြန်လာတဲ့အနေတုံးပြန်ဟဲ့လူလေးဘာလို့ငိုနေတာကျုပ်ရေးလေလှဲမှာဘိန်းတကူမရှိလို့အဲ့တော့သူသားလို့ဆိုပြီးတော့မေတ္တာကခင်တော့ကိုင်မင်းရွှေဘိန်းလို့လားငွေဘိန်းလို့လားပြောဟင်းအင်းကျွန်တော်ရွှေဘိန်းလည်းမလို့ငွေဘိန်းလည်းမလို့ဟောအပေါ်လားနဲ့နေပဲလို့ဟဲ့ကလေးနေရာယူနေသလား လမ်းนี่ဘယ်လိုလို့ဘိန်းလုံးရမှာတော့ဟဲ့ဩဥကျွန်တော်ပြောတာကျွန်တော်ပြောတာဥကယူတယ်လို့ပြောတယ်ဥနဲ့ကျွန်တော်ဘယ်သူကယူတယ်လဲကြည့်ရကျုပ်ရဲ့လမ်းနဲ့နေကမြင်နေရပါတယ်ဗျာဥတာအခုဘယ်သွားမှမသိပဲနဲ့ဥတန်တငိုးနေတာဥယူသလားကျုပ်ယူသလားကြိုက်ပြောလိုက်တဲ့စကားလေးတဘာဝမကြဘူးလားတဘာဝကြတယ် ကျုံရဖြစ်တာမဖြစ်တာနောက်တာလားနဲ့နေရမြင်နေရပါတယ်ဥရဲ့တဲ့ဥသဘယ်ကြီးကိုရောက်နေတယ်လို့မသိဘဲနဲ့ဥကနေပြီးတန်တငိုနေတယ်ဆိုတော့ဥကဖြစ်နိုင်မလားကျုပ်ကဖြစ်နိုင်မလားဟာအဲ့ဒီကြတော့မှဖေကြီးသဘောပေါက်ဟာငါမှားပြီငါရဲ့ပူလောင်နေတဲ့ရင်းကိုမင်းအိုးပေါင်းတရားနဲ့လောင်းပေးလိုက်တယ်လို့ကွာစိတ်ထဲမှာငါကြည်နူးအားရချမ်းမြေ့ပါတယ်အဲ့ဒါကြားနာယုံနဲ့အပူစင်ရွေးဆိုတာဒါပြောတာတချိန်ကသားအတွက်ယေရမန်အေး အပုသောကဘေးကြီးဆိုက်ရောက်နေတဲ့ပုဂ္ဂိုလ်ကိုသူ့သားတစ်ဖြစ်လဲတဲ့နတ်သားလေးကကြိုးကြောင်ထောက်စာပြောလိုက်တော့သူ့ရင်ထဲမှာပူနေတာတွေအေးသွားတယ်ဟုတ်ပါလားအေးသွားတော့မှကျုပ်တခြားမဟုတ်ပါဘူးလူဘဝခမရသားပါပဲခမရနှမျောလုံးအားကြီးလို့ကျုပ်ကိုဆေးချင်မှုပဲလို့ကျုပ်သေးလို့နတ်သားဖြစ်နေတေကန်နီးမှာဖះကိုရှိခိုးလိုက်ရအိုးတေကန်နီးလေးမှာဒီချိန်မှလက်ဟုတ်တော်မချင်နိုင်မဲ့စိတ်နဲ့ရှိခိုးတာဒီလောက်ကြီးကျယ်ခမ်းနားတဲ့နတ်ကြီးတွေရတယ်ကိုဆိုပြီးတော့မှအဲ့ဒီမှာဖះထံသွားခိုင်းတယ် ဘုရားထံသွားခိုင်းတော့အဲ့ဒီမှာဘုရားကလည်းအင်းအာလုံးသောပိဋကနာတာဟေ့ကာယကရှင်နာသလာခဲ့အမိန်တော်နဲ့ခေါ်လိုက်တကနာသရောက်လာအဲ့ကြမှာမြတ်စွာဘုရားကတရားပြလိုက်တဲ့အခါသာဖာနှစ်ယောက်ကျင့်သုံးပြီးသောတာပန်ဖြစ်သွားကြတယ်ဒါကြောင့်ဈာနာယုံတွင်အပူစင်း၍ကျင့်လင်ချမ်းသာခုနကအဖေကြီးဟာသားတော်ကရောက်နေလို့အေးသားကလေးရဲ့ချူချောင်ထောက်တာနှိုင်းပြတဲ့တရားဓမ္မ နာယူလိုက်တဲ့အချိန်ကကာလမှာသူသောကတွေကအေးပြီးတော့တဲ့ဟောဘုရားထံသွားပြီးတော့တရားကျင့်သုံးလိုက်တဲ့ကအပေတကားပိတ်သွားပါပြီ။ယာနာယုံနဲ့အပူစင်း၍ကျင့်လင်ချမ်းသာတတရားရဲ့ဂုံ။ဘာရဲ့ဂုံလဲ။တရားရဲ့ဂုံ။အေးတရားရဲ့ဂုံဗျာ။သဘောပေါက်မလား။အေးထိပနတပွဲအပူအေးကာကွယ်ပြီးတော့ချမ်းသာတဲ့လူရအရဟကိုရောက်စီတယ်လို့ တရားဓမ္မကလည်းပဲမိမိတို့ကျင့်သုံးတဲ့ပုဂ္ဂိုလ်ကိုအပယ်ထားတဲ့ဆင်းရဲကလွတ်မြောက်ပြီးတော့လူနတ်နိဗ္ဗာန်ချမ်းသာရအောင်စောင့်ကြောက်တလို့ဘုန်းကြီးတို့ကဓမ္မံလရဏံအဲအဲ့ဒီတိုင်းပဲတရားတွေပြောရရင်အများကြီးပဲအခုဒီလောက်လေးပြောတာကိုသဘောပေါက်နိုင်ကြရရှိပါတယ်တရားဆိုတာကြားနာယုံတွင်အပူရှင်၍ကျင့်လင်ချမ်းသာပါတယ်လက်တွေ့ကျင့်ကြည့်ပါဟုတ်ပါလား အေးအဲ့ဒါကြောင့်ခုနကပြောခဲ့ပြီအာအခုတခါလဲအိမ်ရှားတယ်ဆိုင်းရှားတယ်အနှောင့်အယှက်မျိုးမျိုးနဲ့တွေ့ရတယ်အဲ့ဒါတခြားမဟုတ်ဘူးကိုပြုထားတဲ့ကံပဲကိုကအတိတ်ဘဝတုန်းကသူများကိုနှောင့်ယှက်ခဲ့လို့သူတို့နှောင့်ယှက်မှုတွေဖြစ်ရတာမှန်ရလားဒါကြတော့လိမ်မာတဲ့ဘိရင်ဆရာကြီးတော်တယ်ဗျဘုန်းကြီးတို့ကြည့်ပြီလက္ခဏာအာကိုရောလက္ခဏာတရားမင်းလက္ခဏာတရားမင်းလက္ခဏာလို့ဘုံဝင်တော့မမြင်နိုင်ဘူးတရားမင်းကအမြဲတမ်းအတိုက်ခိုက်ရှိအတူရာတွေကလာတိုက်နေတာဟုတ်မလားအဲ့တော့အတိုင်းအကိုက်ရှိလေတိုးတက်လေပဲ အဲ့တော့ခုနတက္ကမကြီးပြောတယ်မိမိတို့အရှင်မပြေမှုဆိုတဲ့အတိုက်ခဲအနှောက်အယှက်ရှိလေအဲ့ဒီဘေးကလွန်မြောက်တဲ့နီလန်းကိုရှာတော့မယ်လွန်မြောက်တဲ့နီလန်းကတော့တရားပဲလွန်မြောက်တဲ့နီလန်းကတရားအေးတရားပဲဗျာအဲ့တော့ကိုပြုထားတဲ့မကောင်းမှုကံရိပ်ထင်လာတယ်ငါမကောင်းတာပြုခဲ့လို့ဒီမကောင်းရုပ်ဖြစ်လာရှေ့ကငါကောင်းတာကြီးပြုတော့မယ်ဆိုတဲ့ကအကောင်းဖြစ်လာပြီဗောကောင်းဖို့ရဖြစ်မလာဘူးလားဆရာပါလို့ငရုတ်တိစားလို့ဒီယောဂဖြစ်တယ်နောက်ရှင်ငရုတ်တိငါမစားတော့မှန်ရလား အေးသူမျိုးကိုနဲ့နှုတ်နဲ့စိတ်နဲ့မကောင်းတာပြုခဲ့လို့တို့မှအခုအကြံစီမအောင်လောက်တိုင်းလွဲချော်နေရခြင်းဒီငါရဲ့အတိတ်ကံပဲလို့အဲဒီလိုကံကိုသိလိုက်တာကိုပဲသူစိတ်ဟာတဝက်တော်အေးသွားပြီမှန်ရလားအဲ့တော့ခုနကငွေမကုန်းတဲ့ဤကုသိုလ်ထဲမှာဘယ်ကုသိုလ်အမြတ်ဆုံးလဲဆိုတော့ဝိပဿနာကုသိုလ်ဘာကုသိုလ်တော့အဲဝိပဿနာကုသိုလ်ဟာကိုကငကိုကရှုမှတ်ဖွင့်ရင်တော့ပြီသွားသွားလာလာစားစားတောက်တောက်ဝါဝမြွမြွနေနေထိုင်နေချက်ချက်ပြုတ်ပြုတ်ဆိုတာလိုပဲဘယ်ချိန်မှမမှတ်နိုင် နောက်ဆုံးကြတော့ကခန္ဓာဝတရားဟေးအဲ့ဒါဒီဆောင်ရွက်ပြီးလို့ညအိတ်ကြတဲ့အခါကိုယ်ပိုင်အချိန်လေးဖြစ်ရင်တော့အဲ့ဒါခန္ဓာကိုယ်ကိုယ်တက်တက်သားသားလေးထားပြီးတော့လေးချူတော့ဖောင်းတယ်လေးထိုးတော့ပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်အဲ့ဒါလေးကိုစိတ်ကလေးတင်းတင်းတင်းတင်းနဲ့မှတ်သွားပြီဆိုရင်ပြီးတော့ဟောရှင်းတော့ကလူပေါင်း999ယောက်တတ်ခဲ့တဲ့အင်္ဂုလိမာလာဘယ်လိုပါလဲအင်္ဂုလိမာလာ 55နှစ်ကြာလူသတ်လက်နဲ့နဲ့လောက်ခဲ့လူသတ်လုပ်ငန်းလုပ်ခဲ့ရတဲ့တမ္မဓာတိကဘယ်သူပါလဲအဲ့ဒီပုဂ္ဂိုလ်ကြီးကတေဂာနီရှင်သာရိပုတ္တရာဒါကဓမ္မဓာတိကအတွက်ဟိုးအင်္ဂလိပ်မာလာကြတော့မြတ်စွာဘုရားနဲ့တွေ့တော့အခုဘုန်းကြီးပြောတဲ့ဝိပဿနာရှုနည်းကိုရှုခိုင်းတဲ့အခါမှာသူတို့တထွေသည်တင်းတင်းကြပ်ကြပ်စိတ်ပါလက်ပါအာမတိယရှုမှလိုက်ကြတာတဲ့ဟောဓမ္မဓာတိကအဲ့ဒီဒီနေ့မှာဘဝဝကြွေးကြောင့် နွားခွေပြီးတော့ဥတွေအလိတ်လိုက်ထွက်ပြီးသေရှားပါတယ်မြဲမြင်ကတော့ဖြင့်အသိမကောင်းဘူးလို့ဆိုရမှာပါပဲအလောင်းမလှဘူးလို့ဆိုရမှာပါပဲဟုတ်လားဘာကြောင့်လို့ဥတွေအလိမ့်လိမ့်နွားကြီးခွေပြီးသေးရတာအရာစကားနဲ့ပြောတယ်အစီရင်ဖြစ်တာပဲမဟုတ်လားအေးအဲ့ဒါကိုမကောင်းသောသေခြင်းအလောင်းမလှဘူးရုပ်ပြက်ရှင်းမြက်ဖဲလို့ဒုလူသားလောကဗဂရီမျက်လုံးနဲ့ကြည့်ရင်တော့ဒီလိုပြောမှာပဲအေးအဲ့ဒါပြောလဲပြောပါတယ် နောက်ဆုံးအဲ့ဒီမှာတခါလေဆုံးခံသွားကြတဲ့ကိုရင်ဦးစင်းတွေကမြင်လာတော့ကျောင်းသားကျောင်းသူတို့ဒီတဲ့အတိအဆန်းမြင်ခဲ့တွေ့ရဟာဖေဖေမေမေသားတို့မိမိတို့လေဟောဒီလိုတွေတွေ့ခဲ့တယ်ဟောဒီလိုတွေတွေ့ခဲ့တယ်တအံ့တော်သူတို့ပြောသလိုယဟန်သားမဏေတွေကလည်းဘုရားထံရောက်တဲ့အခါကျတော့မြတ်စွာဘုရားချုံငံသွားရင်တပည့်တို့ဥဆွေနေကြီးကြောင်တွေ့ခဲ့ရတာစိတ်မကောင်းဘူးဘုရားဒီလူကြီးက55နှစ်ကြာလူသားလုပ်ငန်းကြီးနဲ့အကုသိုလ်လုပ်ငန်းကြီးနဲ့လောက်ခွေရခဏိဗျာပင်စင်ရမလို့တိမက်တည်တော့လဲ ရိုးရိုးမဟုတ်ဘူးဗျနွားခွေပြီးတော့ရုပ်ပြချင်းမြဥရီအခွေခွေနဲ့မျက်လုံးကြီးပြူရှာကြီးထွက်လို့တပည့်တို့မမြင်ရအောင်ပါပဲဗျာဒီလူကြီးအသေးမကောင်းတယ်လို့သူ့ရဲ့ဘဝနောက်ကြောင်းလဲကောင်းရာသူတိလားနိုင်မှာမဟုတ်ပါဘူးဗျာအဲ့တော့မှမြတ်စွာဘုရားကပြုံးတော်မူတယ်အေးလေဒါကတပည့်တို့ရဲ့မန္တမျက်လုံးဆိုတဲ့ဘဂတိအသားဆိုင်နဲ့မြင်ရတာပဲတဲ့တကယ်တော့ဒီလိုမဟုတ်ဘူးကွာတဲ့တို့သာသနာတော်ဟာတဲ့ငါဘုရားပွင့်တဲ့ခေလူဖြစ်လာခြင်းဒီကျွေတလဲ ရက်တခုံကြောက်တလုံးတရားဓမ္မဘာပါလဲကျွေတလဲရက်တခုံကြောက်တလုံးတရားဓမ္မကျွေရတလဲထန်းနဲ့တစ်ဖက်လူကိုနိုင်ရနိုင်ပါတယ်ကြက်ဟာတခုံနဲ့နဲ့တစ်ဖက်ကြက်ကိုအနိုင်ရနိုင်ပါတယ်ကျောင်းကအည်သွေးကောင်းရင်သိန်းထောင်ချီပြီးတော့တိုင်ရင်ဒီတလုံးနဲ့နဲ့ဓမ္မဝတာမအေးဘူးလားအဲ့လိုပဲဝိပဿနာတရားဓမ္မကလည်းပဲ အကောင်းသွားရင်တန်တရာအတွက်အေးပါပြီဒါကြောင့်ကျွေတလဲကျက်တကုံကြောက်တလုံးတရားဓမ္မကျွေတလဲကျက်တကုံကတော့အများဆုံးကြောက်တလုံးနဲ့တရားဓမ္မကတော့နရပတိစင်းပေါ်တယ်ဘာပါလဲရှုเสียတော့ထုတ်လို့တဲ့စကစုပေါ့နရပတိစင်းဟုတ်ပလားအေးအဲ့ဒါလေးသတိထားဗျာအဲ့ဒါကြောင့်ခုနကမင်းတို့ကတော့ဗဂရိမျက်ကြီးနဲ့ကြည့်တော့ငါးတန်ငါးနှစ်ကြာလူတက်ခဲ့တဲ့အကုသိုလ်လုပ်ငန်းမကောင်းမှုလုပ်ငန်းကြီးနဲ့လုပ်တဲ့လူ သေတော့လည်းပဲနွားခွေပြီးမရှုမလားဥတွေအပုံးလိုက်မျက်လုံးကြီးပြူရှာကြီးထွန်းပြီးတော့သေရတယ်ဟိုလမ်းမှာအသိမကောင်းအလောင်းမလာဘူးလို့ထင်နေတာတဲ့ဗျအေးဒါကြောင့်ပါလေမြတ်စွာဘုရားကိုရောမြတ်ကြီးကငါဘုရားသာသနာတော်နဲ့တွေ့ကြုံတဲ့ပုဂ္ဂိုလ်တွေမှာအင်မတန်ကံကောင်းလို့ဖြစ်တာတဲ့ဒါကြောင့်ကြွေတယ်လေကြက်တကုံကြောက်တလုံးတရားဓမ္မဆိုသလိုပဲသူဘာတိတံသူ၌တဝါနာနဂရီသောရဂတကော အနုလောမခန္တိန်လတ္တနာမောတတိတိရိဝံကတော်ဘောနောတမ္မတရိကလူသယောက်ျားဥဆွဲနေအခင်းသွားကို မြင်ကြခဲ့ရတဲ့အိုခြေသားရဟန်းတော်တာမဏေများတို့နဂရီရာတကြုံမြို့၌သောရခတကော955နှစ်ကြာလူသလုပ်ငန်းကိုလုပ်ခဲ့ရတဲ့သူသယောက်ျားဥဆွဲနေသည့် မရဏသာနှကာလေတေကနိခါကာလပေမဲ့နေ့၌အာသမတောသာရိပုတ္တသာငါရဲ့သာကြီးယရဏသာရိပုတ္တရာဤသူဘာတိတံခန္ဓာစင်စမပြတ်ရှုမှရမည်ဝိပဿနာချိုးတဲ့မတရားကို သူနေတဝါနာနာချ၍အေရှုပွားအထောက်ရပါလေသောကြောင့်အနုလောမခန္တေအနုလောမခန္တိညာကိုလတ္တနာရ၍တိရိဝံ ဖရာလောင်းသူတော်ကောင်းတို့ ပျော်ကြောင်းဆံရ40မြောက်ဖြစ်သောဒုတိတနတ်ပြည်သို့ခတော်ရောက်လျက်မောရတိကောင်းစွာမသွေဝမ်းမြောက်၍နေပါပေတည်းချစ်သားတို့ယဟန်တော်သားမင်းများတို့ဘဂရီအသားမျက်လုံးနဲ့အမြင်ကတော့ဟုတ်တကွာ55နှစ်ကြာမကောင်းမှုလုပ်ခဲ့ပြီးတည်တဲ့အခါခန္ဓာကိုယ်ပြည့်ကြည်ဥရိအခွေ မျက်လုံးကြီးပြိုးပြီးတော့ရှာကြီးထွက်လို့ဟာမမြင်ရမရှိရအောင်မင်းတို့ကတော့အသေးမကောင်းအလောင်းမလှဘူးဆိုပါပဲဒါပေမဲ့သူအသေးကောင်းအလောင်းလှပါလေကွာမင်းတို့မမြင်တဲ့ကျွေးတယ်လက်ကြက်တကုံကြောက်တလုံးတရားသမဆိုတာလို့သေဂာနိကာလမှာရှင်သာရိပုတ္တရာကသူ့ကိုဝိပဿနာတရားဟောပေးတာအဲလိုဝိပဿနာတရားဟောပြီးတော့ဂိုင်းတခါကြီးစမ်းမကြည့်တာငါမနေတော့ဖောင်းနေပိန်နေဖောင်းနေပိန်နေအဲတခါကြီးဟုတ်ပြီအဲဒီတိုင်းမှရပြီးတော့ငါသွားမယ်အဲတော့တပိတ်ထမ်းပြီးတော့လိုက်ပို့တယ် ဟိုးရွာထွက်လိုက်ရအောင်ကိုင်းရှင်မရလေကြွပြီဦးရောဗျာရှင်သာရိပုတ္တရာကြီးပြန်ကြွသွားလို့ဥဇွဲကြီးလည်းပြန်ကြွေလာတဲ့အခါကာလမှာရှင်သာရိပုတ္တရာမမြင်ကြွယ်ရမှာဟောအတိတ်ဘဝကပြည်ထန်းစာတယောက်ကိုပြောပါသူ့ရဲ့လက်ဝတ်စားယူပြီးတော့တတ်ခဲ့တဲ့တွေ့တာကြောင့်ဟိုးပြည်ထန်းစာမကနင်တို့ကိုဘဝလက်စားချေရလို့ဤဆိုတဲ့ကြိမ်စာကြောင့်အခုဘလူးမကနေပြီးတော့နွားအပင်ဖန်ဆင်းပြီးတော့ခွေတက်ခံရတာတို့မှမို့နွားကိုပူပြီးတော့ကသူ့ရဲ့ကံကြမ္မာဝကျွေးကို တောင်းလိုက်တာဟုတ်ပလားဒါကြောင့်ရုပ်ပြခြင်းမြတ်ဦးရီခွေခွေထွက်အာမျက်လုံးကြီးပြူရှာကြီးထွက်ပြီးတော့တရားတာကွာဒါပေမဲ့ရှင်သာရိပုတ္တရာဟောခဲ့တဲ့တရားကိုသူသိပြီးနှင်းနှင်းကာလာဆွေးသွန်းလာတာရှိတယ်ဒါကြောင့်အပြန်လေးမှာဘယ်လန်းနဲ့ညာလန်းနဲ့ဘယ်လန်းနဲ့ညာလန်းနဲ့ဘယ်လန်းနဲ့ညာလန်းနဲ့အမကလေးနဲ့လာလို့ငောင်းဝခွေးလိုက်လို့အမှတ်နဲ့တည်းတော့အခုတုတိတာနတ်ပြည်ရောက်နေပြီသတုမာရင်တာဝရိဏယာမတုတိတာ၄ဆင်းမြောက်ဘယ်နှဆင်းမြောက်ကြည်စံတေကန်နိမှတ်ရတဲ့ ဝိပဿနာရဲ့ကုသိုလ်ကြောင့်နဲ့အပေကြရ55နှစ်လူတက်ခဲ့တဲ့အဖြစ်တွေဟာဟောအဲ့ဒီနေရာမှာရနာပြီးတော့သူဂတိနတ်ရွာကိုသွားရတယ်ဗျာအဲ့တော့ခုနကဓမ္မကြီးနဲ့တကွမြင်းမာတွေလာရောက်လျှောက်ထားတဲ့အကြောင်းရဲ့အဖြေကတော့ဒါပဲမိမိတို့မှာအရှင်မပြေဘူးအတိတ်ကကံကြောင့်ဟုတ်ပါလားအဲ့ဒီကံကိုဖြတ်ဖို့ရကတော့အချိန်ရသမျှဝိပဿနာတရားကိုအာ9မိနစ်ဖြစ်စေ10မိနစ်ဖြစ်စေနေ့ချင်းနေ့ချင်းရှုမှတ်ပြီးတော့ အေးဘုရားကိုလည်းပဲကြည်ကျင်လင်းလင်းနဲ့ကျွန်ုပ်ဒီကြည်လင်းမစွာဘုရားကိုကိုယ်ပဲပါဤတရားကိုယ်ပဲပါဤတန်ခါကိုယ်ပဲပါဤဤမှန်သောကျွန်ုပ်ရဲ့လုပ်ငန်းကြောင့်ကျွန်ုပ်တို့အချမ်းကြီးလောက်ကံတွေအောင်မြင်ပါစေသူမြတ်ဗေဒဆရာနတ်ဆရာအားကိုးမလဲကိုကုသိုလ်ကိုကိုအားကိုးပါဒါတန်ရတန်ကြီးတောင်းတာဟုတ်မလားကိုယ်ဒီဘုရားရှင်မကြီးရပန်းလူတယ်တန်ခါတော်လေးဆွန်လောင်းတယ်ဆင်းရဲသူတွေကိုတန်းတယ်မြတ်မသားတယ်အခုတရားနဲ့မှရှုမှတ်တယ် 5မိနစ်ဖြစ်စေ10မိနစ်ဖြစ်စေတစ်ဖောင်းမိတစ်ပိန်တစ်ပိန်မိတစ်ဖောင်းတစ်ဖောင်းမိတစ်ပိန်တစ်ပိန်မိတစ်ဖောင်းဒါလေးကိုစိတ်ကလေးကစုတာလွင့်သွားတစ်ခါပြန်တင်လွင့်သွားပြန်တင်တပည့်တို့စာကြက်တဲ့စိတ်ကလေးပြင်မဲ့ဟာစာမပြန်တင်လိုက်စိတ်ကလေးပြင်မဲ့ကြာတော့ဟာဒီစာမရလုံးဖြစ်ဘူးစာမိုးဖြစ်ရမှနီးလာပြီဆိုပြီးတော့စာပေါ်စိတ်ဆိုင်ချက်လိုက်တော့စာတွေရလာပြီရှင်းမှပါများတော့အရှုကအာယုံမရှုတိကလေးအနေကြလေဟုတ်ပါလားဗျာအဲ့ဒီတမာတိရသွားပြီဆိုရင်တော့ကိုတောင်းရင်လည်းဆူတောင်းတော့ဒါတန်ရတန်ရေးပါနော် မိမိအတုပြုလုပ်ထားတဲ့ကုသိုလ်ကြောင့်တရားတန်ကြီးကျွန်တော်တို့ပြုလုပ်တဲ့ကိစ္စလုံးကအကောင်းသောအကြံစီတို့အောင်မြင်ပါစေဆိုတာကိုလှုပ်တဲ့အလုံးနဲ့ထိုက်တန်တဲ့ဆုကိုတောင်းတာဘိနေစီကနတ်ဆရာကြီးသွားပြီးတော့မထိုက်တန်တဲ့ဆုတောင်းတာမဟုတ်ဘူးဟုတ်ပါလားအဲ့တော့ဘိနေစီကနတ်ဆရာကြီးတောင်းတော့လာတဲ့ကအဆင်မပြေဘူးမျက်နှာညွှန်းညွှန်းငယ်နဲ့လာတဲ့အဆင်မပြေတာဆိုတော့သိပြီလေ ဒါကြောင့်ဖြူဆရာတော်တို့က96ပါးသောယောဂဝိရဏနဲ့လူထွက်သွားရင်ဘာမှလုပ်ကမစားပါဘူး။ပေရင်ဆရာညာသားမှာလူကိုကြည့်လိုက်ရင်အသက်အရွယ်ကြီးကြီးလာရင်ကျန်းမာရေးကြောင့်85ရာခိုင်နှုန်းမှာ40ဝန်းကျင်လောက်လာရင်စီးပွားရေးကြောင့်85ခိုင်နှုန်းမှာ20အောက်လာရင်အခြေရေးကြောင့်85ရာခိုင်နှုန်းမှာဒါပေရင်ရဲ့မူဝါဒပဲ။အဲ့တော့ဖြူဆရာတော်များလူထွက်ရင်ဘာမှလုပ်ကမစားဘူး။ပေရင်ဆရာလုပ်ပြီးတော့လိန်စားမှာဟုတ်မလား။ဟာဘာဖြစ်လဲညာဖြစ်လဲလူဟာ6ရင်ကြောက်တတ်တာပဲ။ ဟုတ်မလားအဲ့တော့အသက်ရှင်ရှင်နေခြင်းဘေးရင်ဆရာရဲ့ဆေးဆရာရဲ့မပေါင်းပါနဲ့ဒီပါတိဖြစ်တတ်သမျှနေပြီဟိုကဘေးရင်ကတွေ့တာငါဘာဖြစ်မှန်းလဲခလုတ်တိုက်ရင်တော့ငါဘေးရင်မကောင်းမှုဟောထားတာတိုက်မှန်ပေါ့သွားသွားဥပနေတယ်ဟုတ်ပလားအေးအဲ့ဒါပဲအဲ့တော့ခုနကပြောလို့ဘေးရင်ရာကဟာခင်ဗျာဘာဖြစ်လိမ့်မယ်ညာမယ်တူးချောက်လေလူကကြောက်လေကြောက်တော့မှဆရာရဲ့ရေရာချီလို့မရဘူးလားပြောင်းအောင်လုပ်လို့မရဘူးလားအေးလေ ဆရာကဒီနည်းတွေပေးမှန်ပေါ့ငါတူမကြီးမစမှန်ပေါ့တူမကြီးမတော့မယ်နော်အဲအဲ့ဒါဘာလို့ရမလဲဆိုတော့ရေရရာခြေရခြေဖမ်းမယ်ဆရာဘာလို့ရမလဲအာဘယ်ဘယ်ဟာနဲ့ပါခမရတို့ကျုပ်တို့မကြဘူးတဲ့ဟိုသစ်အဲသားတို့ဘာသာတို့ရှောက်ပြောတာကိုဘာမြင်မှုလားမဟုတ်ကြဘူးလားရှားတော့မရဘူးရှေ့အဲ့ဒါလုံးမပြောက်မှလားဟုတ်တယ်လေမင်းကိန်းကဒီလိုဒီလိုချနေတာဒါဒီတက်ကြောင့်ဒီသားဒီသားဆိုတော့ ပို့ပြီးတော့အသက်တို့ရင်တော့ဖြစ်သွားတော့နောက်ဆုံးတော့ပုံချရရတယ်ဆရာဆရာပြောတဲ့ဟာတွေကျမတို့မြင်မှုအနေနဲ့ကြားတော့မရဘူးအဲ့တော့အဲ့ဒါတွေဆရာလုပ်ပေးလို့မရဘူးလားဩဆရာကရအောင်လုပ်ရင်တော့ရမှာပေါ့နားထောင်နော်ရအောင်လုပ်ရင်ရမှာပေါ့သူရအောင်လုပ်တော့မှာသူရအောင်လုပ်တော့မှာဟုတ်မလား အေးအဲ့တော့အေးလေတပည့်တို့မတတ်တာတော့လည်းပဲဆရာတို့ကကိုစားပြီးပြီဘလောက်ကုန်မလဲဆရာอืม900လောက်တော့ကုန်မလားဟာဆရာဟိုက်မှာ900 900ဆရာလုပ်ပေးပါနော်ဆရာကြနာလို့အစိတ်ချပါကိုင်းဒါနဲ့အိမ်ပြန်သွားတော့သူလုပ်ပေးတယ်မလုပ်ပေးလို့ဘယ်စစ်စေးကဝင်စစ်စေးမှာပြောတာဘယ်သူမှမစစ်သေးဘူးငါဆရာလုပ်ပေးမှာပဲယူပြီး तू ကမလုပ်ဖဲနဲ့အိတ်ထောင်ထဲထည့်တာတော့ဘယ်နဲ့ဖြစ်မှာတော့ဒါရင်ညာစားမယ်ဆိုတာအဲ့ဒါပဲ သဘောပေါက်ပြီလားသူလောက်တယ်မလောက်တယ်လို့ဘယ်စစ်စစ်ကြီးကဝင်စစ်စစ်မှန်းလဲဘယ်စုံတော့ကဝင်စုံတော့မှဘယ်သူမှမစုံထောက်ဘူးတို့ပြည်သူကသူလှုပ်ရှင်လို့မလှုပ်ရှင်အဲ့ရအိတ်ထောင်နဲ့ထည့်သွားတော့ဆရာရအောင်လုပ်ပေးမယ်ဆိုတာဆရာတော့ရသွားပါသဘောပေါက်ပြီလားအဲ့ဒါတတိထားပါဒါကြောင့်သူများအာကိုမှတဲ့ကိုယ့်ကိုယ်ကိုအာကိုပါစိတ်ထားစေတနာနဲ့အာတို့အရင်တစ်ခါပြောပြီးရှင်တယ်ကုဆိုတာမကောင်းဘူးသို့ဆိုတာဖြစ်စီတာကုဆိုတာသို့ဆိုတာကုသိုလ်ဆိုတာ ဒါပဲအဲ့တော့ကိုယ်စိတ်တည်းစိတ်ငြင်လာပြီဒီလိုလိုဟာဖရာကြီးသွားပြီးလဲပြီးသားလှူပြီးသားကြီးပြန်သွန်ကြာရဏစီပြန်တဲ့ဟာဒါကုသိုလ်ဖြစ်တာပါပဲတချိန်ပြုတ်တကုသိုလ်ဆက်ချိန်ပြုတ်တော့အချိန်တရားပြုတ်တော့အကုသိုလ်တရားဖြစ်သွားတယ်ရှင်းရှင်းလေးဘယ်သူမှသွားဒုတုံမခံရဘယ်သူမှအညာမခံရဘူးအခုတို့လူတွေအညာခံရမှကျေနပ်နေတော့ဆရာရအောင်လုပ်ပေးမှာမဟုတ်ဆိုဟုတ်တယ်ဆရာပဲရသွားတဘောပါမလားအေးအဲ့ဒါပဲဗျာခံရရတာနော် အေးအဲ့ဒါလေးတွေသတိကြအခုတရားတော်ကတော့ကိုလုပ်ရင်ကိုရမယ်လေကိုစိုင်းရင်ကိုရမယ်ကိုသွားရင်ကိုရမယ်ကိုအားထုတ်ရင်ကိုပြင်းရင်ကိုလှမယ်ဒါပဲသူများကလုပ်ပေးလို့ရတယ်ဆိုတော့မဟုတ်ဘူးတို့ပြောပြီးတာအယုံလွယ်ရင်အမှားတွေ့တတ်တယ်အထင်ကြီးရင်အမှားတွေ့တတ်တယ်အဲ့ဒါလေးတွေသတိထားပါဆရာစန္ဒရဆိုသိအထင်ကြီးပါတယ်သူကြရင်တော့ကိုပါချခြင်းကိုကတော့သူဓာတ်နဲ့ကိုထိုးခြင်းလူတွေကိုအလကားတပိုက်ဆိုင်ညာယူနေဟုတ်မလား လူတွေကလည်းအတော့ခံရတာအေးသူကလည်းသူဆိုပြီးဘုန်းကြီးကသာထိုင်ကြည့်နေရဒါလို့သာလုံတိုင်းရရင်ဘယ်မကောင်းကျိုးဆိုတာဖြစ်မှာတော့ဗေဒင်ချံများသွားပြီ185ရောက်လောက်အာကိုပါဒါလို့သာသူရရချီမှုတွေမကောင်းတာဖြစ်ကိုမဖြစ်ဘူးလို့ပြေတာငါရှင်းမလားအေးအဲ့ဒါကိုပဲတို့လူတွေကအဲ့ဒါဟုတ်လားအဲဟိုမိန်းကလေးတွေခြေပြောရတာတော့အာနာပါနဲ့မိအေးနှခါနာဆိုတာကြောလဲပိုးတွေရှော့လဲချသေးတယ်အခုဒါပဲ နော်အဲ့ဒါမျိုးတွေတတိယအဲ့တော့ကိုကိုတိုင်းဆိုတဲ့ကုသိုလ်စိတ်နဲ့အလုပ်လုပ်ပါအဲ့ဒီကုသိုလ်စိတ်နဲ့တန်ရာတန်ကြီးကိုတောင်းပါကျွန်တော်ဒီဖရာရေပန်းမိစာတိလှူတကယ်ကြီးကြီးပြူပြူကိုလှူတာအဲ့ဒီလူရတဲ့ကောင်းမှုကြောင့်ကျွန်တော်တို့ရဲ့ဟာလားကောင်းမြတ်သောအချမ်းကြီးလောက်ကိုင်းတို့အောင်မြင်ပါစေကျွန်တော်တရားကို7မိနစ်ရှုမှတ်ပါတယ်အဲ့ဒီမင်္ဂလာသစ္စာစကားကြောင့်သူနဲ့ထိုက်တန်တဲ့ဆုကျွန်တော်တို့ရဲ့ကောင်းမှုအချမ်းကြီးအောင်မြင်ပါစေလောက်ကြည့်ပါဟုတ်ပါလား အဲ့ဒါမှတန်ရာတန်ကြီးကိုတောင်းတာကိုယ့်ရဲ့အရင်တည်းတဲ့ကုသိုလ်နဲ့ထိုက်တဲ့အကျိုးကိုတောင်းတာပါမှန်ရလားအဲ့တော့ကလေးတို့အဲအိမ်ရှိတဲ့လူရောပါအကုန်လုံးတရားတန်းနေ5မိနစ်10မိနစ်လောက်ထိုင်ဌာနရှုမရှုမရှုမစာချက်ပါများတော့တက်လာတယ်လို့ရလာတယ်ခုလည်းရှုမပါများတော့ဒီကုသိုလ်တွေရလာမှာပေါ့ဗျာသဘောပါပလားအဲ့ဒါဖြေပြောက်တဲ့နည်းပဲဒါကြောင့်တရားဆိုတာထိဖနာကဲ့သို့ ထိပနဆောင်းတဲ့လူကိုအပူအေးကာကွယ်မိမိတို့လိုအပ်တဲ့အရာ ချမ်းသာသွားရောက်စေသလိုတရားဓမ္မကိုကျင့်သုံးတဲ့ပုဂ္ဂိုလ်ဟာရှင်ရဲ့ကလွန်မြောက်ပြီးတော့ချမ်းသာရောက်အောင်စောင့်ကြောက်တာလို့ဓမ္မံတရဏံဟုတ်ပြီဗျာနောက်တစ်ခုတန်ဃာတော်အဲ့ဒီတန်ဃာတော်ကြတော့အပကာရဏမိကာရဏမဟာဗလဘဝကာရဏိနာသတ္တနာဗျာဟိတတိတိတရဏံသံဃောတဲ့အရိဘကလူနဲ့တလောက်ကျွများများဆောင်းဆောင်းတန်ဃာကိုွယ်ဤတဲ့ ဒါကြတော့ဘာလို့ကိုယ်ဝေရတယ်လဲဆိုရင်ဒကာဓမ္မတို့ရဲ့အတူပဲပစ္စည်းနဲသလောက်အကျိုးကြီးအောင်ရှောက်ရှောက်တတ်လို့တို့ကသံဃာတရဏအေးတောင်းလို့လည်းသမားမြေကြီးမြေဩဇာရှိတဲ့မြေသို့မဟုတ်မြေကြီးမြေဩဇာချဲပြီးတော့ပက်ပြီးတော့မှစိုက်ပြိုးတော့အထွက်တိုးတယ်အဲလိုပဲသံဃာတော်မှာသီလသိက္ခာသမာဓိသိက္ခာပညာသိက္ခာမြေဩဇာတပွဲသိက္ခာသုံးပါရှိတယ်ဘုရင်ဆိုရင်ဒါသံဃာပဲရာဆိုရင်သံဃာပဲ အေးတန်ခါလို့ဆိုရင်ကိုရင်ဥစဉ်ယဟန်သာမဏေအားလုံးပါသွားပြီအဲ့ဒီမှာကိုရင်ရဲ့သီလ139ပါကိုရင်ရဲ့သီလ139ပါယဟန်သီလ229ပါကိုင်းကြီးတို့လူတွေတစ်သလုံးတောင်လိုက်မမီဘူးတို့မှ9ပါးလေးရှိတာလို့ကြောင့်ဒါတော့မြဲခြင်းမှမြဲတာဟုတ်လားအဲဘာပဲဖြစ်ဖြစ်အကြီးအတွက်ချင်းကိုကြည့်လိုက်အောင်လူနဲ့တန်ခါသီလချင်းဒုလားဓမ္မကြီးချင်းပညာချင်း အဲမတူအဲ့ဒါမို့မြေဩဇာသဖွဲအဲ့ဒီတိခါသုံးပါရှိသောကြောင့်တန်ဃာတော်ဒီလူလျာရင်ဗါတဲ့ညောင်စီလေးစိုက်တော့ညောင်မင်းကြီးပေါ့ညောင်ကြီးတွေဝေးတယ်လို့အကျိုးတရားတွေမြောင်များစွာရတော့ကြောင့်ဖယားကိုရောမင်းလည်းသူ့လူမဲ့သင်္ကန်းမိတွေ့တော်ဂေါတမီတန်ဃာတော်လူခိုင်းငယ်ပါသည်သူသားလေးအရင်ခေါကောက်ကိုတာယာယာဟုလာကိုတန်ဃာလက်ထဲဝါကွယ်အပ်ခဲ့ပါလေအေးအဲ့တော့ဖယားတဲ့တန်ဃာကသာသလားပုဂ္ဂိုလ်ရှင်နိုင်ရှင်သာသလို့မဆိုသာပေမဲ့ အရေးအဲဆောင်ရွက်တဲ့လုပ်ငန်းကိုတိုင်းပြည်ဘုရားက45နှစ်ပဲသာသနာဆောင်ရှောက်နိုင်တယ်ခဏနေ့2545နှစ်ကြာဒီတန်ဃာတော်ဆောင်ရှောက်ခဲ့ပြီတန်ဃာတော်ဆိုတာအဆက်ဆက်သောတန်ဃာတော်တွေကိုပြောတာတဘောပါမလားအဲ့ဒီလိုသာသနာဆောင်ရှောက်ရေးမှာအကျိုးများလို့ဘုရားကလေအဲ့ဒါတန်ဃာအဘုရားယုံခဲ့သည်တဲ့ဗျာအဲ့တော့ဒီတန်ဃာကြီးကအရာပြောပြောရင်ညသမစာချိပွားမရှာအိမ်တော်မပြုဘဲနဲ့တိရသမားကြီးပညာအကျင့်ကိုကျင့်ထားလို့ မြေဩဇာတစ်ဖွဲ့သိခါသုံးပါအစီအစဉ်များရှိလို့တန်ဃာတော်လှူလဲရရင်အကျိုးများလို့ရှင်အံ့အလူနဲ့သလောက်ကျိုးများမြောက်စောင့်ရှောက်တန်ဃာကိုဝယ်ဤဒါကြောင့်တို့ကတန်ခံတရဏအဲ့ဒါပဲဗျာသဘောပါပလားခိုင်းအခုရှေ့ကိုပြီးတာရှိတယ်တရဏကိုမယူရသေးဘူးဗျာနော်ခိုင်းတရဏကိုယူရအောင်ဆို ရှင်မယဝိတော်များသည်ဗုဒ္ဓမြတ်ဖယားပညာထာသောဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိတံကံတရဏံကိသာမိဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိ ဒုတိယံပိဗုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိဒုတိယံပိဗုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိ တိယမိဗုဒ္ဓံတရဏံဂိသာမိတတိယမိဓမ္မံတရဏံဂိသာမိတတိယမိသံဃံတရဏံဂိသာမိတတိယမိဗုဒ္ဓံတရဏံဂိသာမိတတိယမိဓမ္မံတရဏံဂိသာမိတတိယမိသံဃံတရဏံဂိသာမိကျိုးမဲ့ကိုဖြာကျိုးမဲ့ကိုဖြာကျိုးရှိရကျိုးရှိစောင့်ရှောက်ဖရာကိုယ်ွယ်ဤစောင့်ရှောက်ဖရာကိုယ်ွယ်ဤရှင်ရလွန်မြတ် ချမ်းသာရောက်စောင့်ရှောက်တရားအကိုွယ်ဤအလူနေသလောက်ကျိုးများမြောက်စောင့်ရှောက်တန်ငါကိုွယ်ဤဤသောအဖြစ်ကိုွယ်အားထားရာတရဏဂုံသုံးပါးကိုသောက်ဒီပါဤရှင်ဘုရားအေးတခါတည်းပဲဘုန်းကြီးတို့ ဟိုရှင်းခဲဆိုတာလို့ပေါ့လေအရှိခိုးတာဘာကြောင့်ဆိုအဓိပ္ပာယ်လေးတွေတမန်ကုန်ဆောက်တည်တာဘာကြောင့်ဆိုပြီးအဓိပ္ပာယ်လေးတွေဟုတ်ပလားအခုသီလဆောက်တည်မယ်ဘာလို့မလဲအဲ့ဒီသီလဟာလည်းပဲအင်တာမအရေးကြီးပါအဲလောကဖြူနေပါဗျာအကြောင်းကြားဆိုတဲ့အဝတ်ထဲတွေကယဟန်သံဃာနဲ့လိုက်ဖက်ပြီမယ်လူနဲ့မလိုက်ဖက်လူနဲ့လိုက်ဖက်ပြီမယ်ယဟန်သံဃာနဲ့မလိုက်ဖက်လူကြီးနဲ့လိုက်ဖက်ပြီမယ် လူငယ်နဲ့မသင့်တော်ဘူးလူငယ်နဲ့သင့်တော်ပေမဲ့လူကြီးနဲ့မင်းမကောင်းဘူးယောက်ျားနဲ့သင့်တော်ပေမဲ့မိန်းမနဲ့မအပ်ဆပ်ဘူးမိန်းမနဲ့အပ်ဆပ်ပေမဲ့ယောက်ျားနဲ့မသင့်တော်လောကအဝတ်အစားတွေဟောဒီသီလဆိုတာကတော့ယဟန်ပဲရှိရှိအကြီးပဲအငယ်ပဲယောက်ျားပဲမိန်းမပဲကလေးပဲလူကြီးပဲဘယ်သူရှိရှိအလုံးတင့်နေသွားပါတယ်မတင့်နေဘူးလားတခြားအယောင်အသွေးတို့သည် ခေါင်းကကြီးသူနဲ့လိုက်ယူငယ်သူနဲ့မလိုက်ဘူးဟောဒီတိနာကတော့ကြီးကြီးငယ်ငယ်ထီထီမမပြိုပြိုတခုလားဒရင်ဝမုတ်ဆုံးမှာပြိုကြီးဖြစ်ပဲစီအားလုံးနဲ့လိုက်ဖြစ်တယ်အလှတရားပေါ့အားလုံးနဲ့လိုက်ဖြစ်တယ်ဘာပါလေအေးအလှတရားဗျာဟောဒီတိနာနဲ့တန်းစာရှင်းထားရင်သိတ်ကိုရည်ကြီးပြီးတော့လှပပါတယ်တဲ့အေးရှင်းတော့ကအဲ့ဒါအာဘယင်အမတ်ရဲ့သားလေးတယောက်နဲ့ဥစဉ်လေးတစ်ပါအလှပြန်ရတယ်ကဥစဉ်ကနိုင်သွားတယ်ဘာဖြစ်လို့ သူ့ဟာမပြုတ်မပြင်းပင်ကိုရင်လူတွေရဲ့အလှကလိန်တွန်းကိုယ်ကောက်ဖိလိန်ချဲသထားတာပြင်ဆင်မှုမဟုတ်လားအေးအဲ့တော့ဟိုကမပြုတ်မပြင်း always original beauty ဘူးပေါ့လေမပြုတ်မပြင်းလှတာက original beauty ဘူးပေါ့ဟုတ်ပလားအဲ့တော့အခုဒီသီလရဲ့အလှဟာအားလုံးသီလရှင်ယောက်ျားမိန်းမကြီးကြီးငယ်ငယ်ထီထီမမပြုတ်ပြုတ်အားလုံးလှတယ်အဲ့ဒါနဲ့ပတ်သက်လို့တို့တခါတုန်းကလေ ဟိုမောရလုံးမှာရွှေဥတော်မင်းကိုဖမ်းတယ်ဆိုတာလူကြီးသူမတွေကြားဘူးပါတယ်လူငယ်တွေကတော့ကြားပြီးမှကြားဖို့လိမ့်မယ်နော်အဲ့တော့ဗာလဲဆိုတော့ဟိုမိဖုရားကြီးကတဲ့ဥတော်မင်းရဲ့တရားနာခြင်းနဲ့ဆန္ဒတွေဖြစ်နေအရာပြောပြောရင်တော့ချင်းချင်းပေါ့မိမသားများမှာချင်းချင်းပြေချင်းမျိုးမပြေရင်သေတတ်တယ်အဲ့တော့မိဖုရားကြီးမှာဒီဥတော်မင်းရဲ့တရားဒီနေ့ဥတော်မင်းရဲ့အတန်ကိုနားထောင်ရင် အဲ့တော့ဘုရင်ကလည်းတောကျော်မုတ်ဆိုးတွေခေါ်ပြီးတော့မင်းတို့ဥရောင်းကိုရအောင်ဖမ်းကြတွေ့တော့တွေ့တယ်ဖမ်းလို့မမေ့ဘူးဘာလို့လဲဆိုတော့ဟောဥရောင်းမင်းကဥရိတရားအပေတရားဆိုတဲ့ဂါထာဗျာနေရွတ်တဲ့သူ့ကုသိုလ်ကြောင့်ဘယ်လောမှကြောက်ဝင်းထောင်လို့မရဒါလို့နဲ့အဲ့ဒီမင်းလက်ထက်ဟောမိဖုရားကြီးတည်သွားအဲ့တော့မင်းတရားကြီးကစိတ်နာနာနဲ့ဟိုဟိမွန်တာတော်မှာရွှေဥရောင်းရှိတဲ့သူ့အသားစားရင်ဘယ်တော့မှမသေးဘူးရွှေဖုရားကြီးနဲ့ရေးထားတယ်နောက်မင်းတခါတက်လိုက်တက်လိုက်ဟာ ရွှေသားတွေ့တယ်ဟေးကိုင်းတောပြောမုတ်တောကျော် မုတ်ဆုံးများလာမင်းတို့သွားရှာကြတာတွေ့တော့တွေ့တယ်ဘုရားကအပေဘုရားလောင်းဥတော်မင်းကြီးဥဒိတရားပေတရားရွတ်တော့ဘယ်လိုမှဖမ်းမရကုသိုလ်ကညာကြော့ခွင့်မမိဘူးပေါ့ဗျာဟုတ်လားအဲ့တော့သူလည်းတည်ပြန်တည်ပြန်တော့ပရမမင်းရဲ့လက်ထက်ကကြားတယ်လို့ငါလက်ထက်ဥတော်တွေ့တော့တွေ့တယ်ဖမ်းလို့မရဘူးအဲ့ဒီရွှေဥတော်သာစားရင်ဘယ်တော့မှမသေးဘူးရေးထားခဲ့ဗျာရောဒါလိုနဲ့တမင်းတမင်းသွားလိုက်တာမင်း90 ဘယ်လောက်ပါလေအဲ့တော့ဒီခေတ်ကပြောရင်ဒါရှီဟောင်းစကားပေါ့ဗျာဘာပါလေရှီဟောင်းစကားဆိုတော့တိတ်အထင်ကြီးသွားကြတော့နောက်ဆုံးမင်းလက်ထက်တောကျော်မုတ်ဆိုးတွေရှာခိုင်းတယ်ဟုတ်တယ်တွေ့တယ်တွေ့မယ်အဲ့ဒီဥတော်ရအောင်ဖမ်းနိုင်မယ်မောင်မဖမ်းနိုင်ပါလေဗျာဖမ်းနိုင်ဘောင်မောင်မင်းဆုလာကောင်းကောင်းပေးမယ်ဆိုတော့သူကဟိုတဘာဝတရားနားလေတော့ကရှူတော်မင်းအဲ့တော့ဥတော်မလေးတကောင်ကိုအကအဆိုလေးသူတင်ပြ သင်ပြပြီးတော့အဲ့ဒီရွှေဥရောင်းမင်းအိတ်ရကမထမီဥရောင်းမလေးကိုတခါတည်းပဲဟိုကြော်ဝင်းထောင်တဲ့အနားမှာအဆူအကနဲ့လှုပ်လိုက်တော့ဟိုကဖိုးသဘာဝကမအတမတ္တကြတော့မှဆိုနေကြဟာမဆိုပဲနဲ့ဒီတိုင်းဆင်းလာတော့ကြော်ခွင့်မိတာဟုတ်ပါလားအဲ့တော့ဘုရားရဲ့မုခမတော်တွေကိုအာပေကြီးမင်္ဂလာတုဆက်တုသတိကိုရသည်မြတပုဒ္ဒဂါတာပင်ဖြစ်ဖြစ်အမြဲတမ်းယူပွားရင်အန္တရာယ်ကလွတ်နိုင်တယ်ဆိုတာထင်ရှားနေပြီအဲ့ဒါတပည့်တို့ကိုယ်တော်လည်း တပည့်လေးတို့ကိုယ်ရကိုယ်တိုင်ပဲမြတ်စွာဘုရားရဲ့တရားစီဘာရောဗုဒ္ဓံတရဏံကိသမိဓမ္မံတရဏံကိသမိသံဃာတရဏံကိသမိတနည်းကိုခေါင်းပေါင်းများစွာရောတပည့်တို့လူလူကြောင့်မပြောနဲ့ဘုန်းကြီးတို့ဗရိနဲ့လေအဲ့ဒါဒီဗုဒ္ဓံတရဏံကိသမိကို108ဆို1000ကျော်တပတ်ကို108ဆိုရင်အဲ့ဒါကိုအပတ်တရားဆိုတော့1000ကျော်ပါဓမ္မံတရဏံကိသမိ1000ကျော်သံဃံတရဏံကိသမိဒုတိယမိဗုဒ္ဓံဒုတိယမိဓမ္မံဒုတိယမိသံဃာ ဓာတုကားပေါ်ဆိုရင်အမြဲတမ်းဓာတုအာယုယူသွားကြဟုတ်ပါလားအဲ့ဒါလို့ကိုချီယူသေးပေါက်မကြမ်းဆိုပြီးတော့ဒါဗုဒ္ဓဓမ္မသံဃာတရဏကိသံမိဆိုတာကိုရွတ်ပွားရမယ်အဲ့ဒီရွတ်ပွားရင်ခေါင်းကဥတော်မင်းကြီးကဥဒေရိယအပေရိယဂါထာယုလို့ကြော့ဝင်းမမိ900နှစ်ပေါင်းမလောက်နှစ်ပေါင်း900ဒါကြောင့်ကိုကိုယ်တိုင်ရွတ်ပါမရွတ်တတ်ခင်ကတော့အာကူဒီတန်အပန်းဒီအပန်းနာအဖျားတောက်ကြိုက်တဲ့ဆရာသမားရဲ့တိတ်ကွေဟောနာကိုရွတ်တအောင်လို့ အခုကအငှားနဲ့ပြီးရပထမလည်းအငှားပဲပြီးရလည်းအငှားပဲဟုတ်မလားအဲ့ဒီအငှားနဲ့ရမယ်ရရင်ဆိုခုနကဘေးရင်ဆရာရသွားမှာသူကအငှားလုပ်ပေးတာကိုသဘောပေါက်မလားအဲ့တော့ကိုယ်တိုင်းကိုယ်ကျတပုတ်တကာတာဖြစ်ပြီးရအောင်လေ့လာဟာဆိုရင်နေအလုံးရင်ကိုင်းရင်ရွတ်နေအလိုလိုမကောင်းမှုပဲဖြောက်ပြီးဘာကုသိုလ်ဆိုတော့ကုမကောင်းမှုတိုးဖြတ်စေတာကုသိုလ်ဆိုတာအဲအဲ့ဒါလေးကိုမမေ့နဲ့အုံနောက်တဲ့အမြဲတမ်းထည့်ထားဟုတ်ပါလားအေးကိုင်းရှိတယ်ဗျအဲ့ဒါနဲ့နောက်ဆုံးအခါကျတော့ဥတော်မင်း အဲ့ဒီကာထာမရွတ်လိုက်ပဲနဲ့မတ္တအာယုံကျသွားတော့ကြော်ခွင်းပြီးတော့ဟာမို့သူကပြောပြီးဘင်းထံရောက်သွား။ကိုင်းမောင်မင်းများဒီဥရောင်းမင်းရဲ့အသားကိုတတ်ပြီးတော့တို့စားကြရမယ်။အဲ့တော့ဥရောင်းကကြားတယ်။နေပါဦးနဲ့ကျုပ်သားစားတော့ခမရတို့ဘာဖြစ်မှာဒီမာလေးတဲ့မင်း80ရှီဟောင်းစကားကြီးကရွှေဥရောင်းမင်းအသားစားရင်ဘယ်တော့မှမသေးဘူးလို့ဆိုတာမဟုတ်ပါဘူးမင်းရရမြတိုင်းပြည်ကောင်းဆောင်လုပ်ပြီးပြန်စဉ်းစားကြပါကျုပ်ကတော့သေမယ် အဲ့ဒီသေတဲ့လူရဲ့အစာစားပြီးခင်ဗျားတို့ကမသိဘူးဆိုတာဖြစ်နိုင်မလားတဲ့ထောက်ဆမှုလေးတွေနော်အေးအဲ့တော့တို့ထောက်စားကြီးတို့အဖေအမေအဖိုးဘွားတွေမအိုဘူးလားအဲ့ဒီအိုတတ်တဲ့သွေးနဲ့မွေးလာတဲ့သားသမီးကမအိုဘဲနေရမှာတို့အဖိုးဘွားတွေမနာဘူးလားအဲ့ဒီနာတတ်တဲ့သွေးစဉ်လိုက်လာတဲ့တို့မနာဘဲနေရမှာတို့အဖွာအာတို့အဖိုးအဖွာအဖေမေတွေမသေးဘူးလားအဲ့ဒီသေထတဲ့သွေးဆက်လာတဲ့ဒုက္ခနာကမသေးပဲနေလို့ရမှာ ဒါလေးတော့ပြန်စဉ်းစားရအကိုကြီးကအယံကာရပြောတာနဲ့အဟုတ်ထင်ပြီးတော့လိုက်လေရအဲ့တော့မှဥတော်မင်းကပြောတာကျုပ်ကတော့သေပြီးတော့သေတဲ့လူရဲ့သေတဲ့ဟာရဲ့အသားကိုစားခမရတော့မသိဘူးဆိုဖြစ်နိုင်မှာမလားအမဟုတ်ဘူးလေတဲ့သင်ကသူများလို့မရွှေစစ်ရှိဘူးဟာရွှေစစ်ရှိတာတရားတခြားမဟုတ်ပါဘူးတဲ့ကျွန်ုပ်စัจ जा မင်းဖြစ်ခြင်းကာလကကျွန်ုပ်ရော လေးကျွန်းလုံးအလုံးပုဂ္ဂိုလ်ရောတဲ့ငါးပါးသီလမြဲကြပါတယ်တဲ့ ကျွန်တော်လည်းကိုယ်တိုင်မြဲတယ်အားလုံးကိုလည်း၅ပါးသီလဆိုတဲ့ဥပဒေ၅ချက်နဲ့အုပ်ချုပ်လို့အဲ့ဒီကောင်းမှုကြောင့်ကျုပ်အစင်ဟာရှည်လို့ဖြစ်လာပါတယ်အဲ့တော့ကလေးတို့လှခြင်းအဲသီလ၅ပါးဥပုံတွေကဥပုပ်သီလတဏ္ဍနိမြဥပုပ်သီလဘောဟုတ်မလားဧကိုင်းဆိုကြသူဗျာကိုင်းသမင်းသားပြီးပြီညနေသားဝကျွန်တော်ဒီအခုချိန်ကစပြီးမလဲမုံလင်းနေတဲ့အောင်၈ပါးသီလဆောက်ဒီပါကြီးလို့အိတ်သွားမယ်ဆိုရင်အဲ့ဒီချိန်မှာ၈ပါးသီလတွေတီးနေတာပဲ မှန်ရဲ့လားအေးအဲ့ဒါသတိထားဗျာအဲ့ဒီလိုလို့အဲဒါမှမဟုတ်လှူဒါန်းခြင်းကာလ၈ပါးသီလဆောက်တည်ပါဤဆိုရင်ဒီအချိန်မှာကုသိုလ်တွေမဖြစ်ဘူးလား၅ပါးတဲ့၈ပါးဖြစ်နေတော့တို့အင်ဂျင်အားတွေဟုတ်လား1.0တဲ့2.0ကအားပိုကောင်းတယ်မို့လားအားကိုပေါင်းလို့အဲပိုကောင်းလို့အဲ့ဒီမော်တော်ကားကိုအဖိုးခါလဲပို့ပေးရတယ်အချိုးလဲပို့ပြီးတော့တက်ရဟုတ်မလားမြင်းကောင်းရင်တကောင်အားနဲ့နှစ်ကောင်အားတူမှမတူပဲနဲ့ပဲတဘောပါဗလား အဲ့တော့တပည့်တော်၅ပါးသီလနဲ့၈ပါးသီလတူမလားဘယ်ဟာကများဘယ်ဟာကအားကောင်းကိုင်းရှင်းရှင်းလေးပဲဒါကြောင့်သီလဆောက်ပြီးရင်ခုနကဥရောမင်းကကျွန်ုပ်ကိုယ်တိုင်ရောသူများရောတဲ့၅ပါးသီလလုံအောင်စောင့်ထိန်ခဲ့တဲ့အတွက်ဒါကြောင့်ကျွန်ုပ်ရဲ့ခန္ဓာကိုယ်ဟာအဲဒါကြောင့်တပည့်တော်လှခြင်းသီလသာဆောက်ပြီးပါဟုတ်လားဖန်သားပြင်သားတွေကမြက်ပြူးမှလုတ်ပြတဲ့အတိုင်းပေါ့နော်မြက်ပြူးမှဆိုတာ အဲထက်တဲ့မဟုတ်ဘူးလေဟောထက်တဲ့တော်ဝတ်တော်အိုမိုးစပြန်နေမှလျှော်တာဆိုမျိုးလုံးကြီးပြူပြူပြအဲ့ဒါတပည့်တို့ကတခါနဲ့မျက်လက်ကြီးရောပေါင်းတာဒါလေးလုံးရင်ရှားထွက်နေမယ်အဲ့တော့သီလသာသာပြီးမျက်နာသူများလို့စပြန်နေပြောင်းသေးတာပြီးပြီဟုတ်ပါလားအေးအဲ့ဒါပဲမင်းကြီးတို့လိန်ကြတဲ့ဟိုဟာလေးပါသေးတယ်လူမြင်တော့ကောင်းတယ်ပြီးတော့အဲ့ဒါတွေအကုန်လုံးကုန်ကြည့်ကြီးဖြစ်တာငါတို့ဘာမှမလိမ့်မဲနဲ့တော့မှခုနကုတ်ကြည့်တယ်လက်သေးတဲ့ကြီးတွေထွက်တာခုနဟာဒီဆိုတော့တပည့်တို့ပြောမနေနဲ့တော့ မှန်ရလားအေးအဲ့ဒါဘာအလှဆင်ရမယ်အဲကိုအောင်ထိကြိုက်သွားပြီဒီတရားသမီးတွေအတွက်ပိုက်ဆံကုန်တက်သွားပြီနှုတ်ခမ်းစီချိုးမနေနဲ့တီရသာဆောက်ပြီဟုတ်ပလားအဝတ်ဆိုတာအရှက်လုံုံမှန်းမဟုတ်လားဖင်လုံမို့လို့ရင်းမှာတပည့်တို့ရဲ့ဖြူဖြူနီးနီးနဲ့နဲ့ပြပြဟောအဲ့ဒီမှာပိုက်ဆံအပုံငွေထွက်လာမှန်ရလားလူအထင်တရားဆိုအထင်ကြီးတော့သူကကိုယ်ထမင်းကျွေးလို့လားရှင်းစားတော့တပည့်တို့ လူအထင်ကြီးအောင်ဝဲရတယ်အထင်ကြီးတော့သူကထမင်းကျွေးတာကိုထမင်းကိုရှာစားတာဘာလို့ထင်ကြီးရမှာတပည့်တို့ဝတ်တက်ဝတ်ကြီးဟာခြုံရိုးလေးတွေနဲ့လှတဲ့ဟာကြတော့ပြင်မဲ့ထားရတယ်ခြုံရိုးထူကြီးတွေနဲ့မလှတာရကိုအသားနဲ့ထိရတယ်ခိုက်ကြီးသူများကြည့်ကောင်းဝတ်ပင်နေရတယ်အဲကျွန်စိတ်ပေါက်တို့လည်းမဝယ်နိုင်တဲ့လူကတော့အဲ့ဒီလိုပဲပြောမှာပေါ့သဘောပေါက်ပါလားအဲ့တော့သီလသာအရေးကြီးဒီမရတော့အဆက်လုံးယုံလူသားကြီးတော်ပြီဗျအဲ့ဒီသီလနဲ့လားချင်လိုက်ရင်ခုနကသမင်းပြင်းတဲ့ကရိယာမြက်ခုံးမွေးပြင်းတဲ့ကရိယာ အာပါပြင်းတဲ့ကရိယာနှာခေါင်းပြင်းတဲ့ကရိယာနှုတ်ခမ်းပြင်းတဲ့ကရိယာတွေအများကြီးရော့သွားမယ်တို့ယဟန်မကြီးဟာမိမသားတယောက်အလှပြင်ကရိယာနဲ့ဘုရားတဲ့ကြောင်းဆိုယဟန်ခံခဲ့တယ်မိမသားတယောက်ရဲ့အလှပြင်ကရိယာအဲ့ဒါတွေမလုပ်ဘူးသူကဟုတ်ပလားအဲ့ဒါကြောင့်ねကိုလှူနိုင်တန်းနိုင်အောင်သမီးတွေကဖေးညီမတို့လှပြီးသားပဲဖေးသမီးပဲဟုတ်ပလားညီမတို့ဟောအလှပြင်တဲ့ကရိယာတွေမလုပ်တော့အဖေသုံးသားချီးပွားရေးချီးတီးမလားကုသိုလ်ရေးချီးတီးမလားဘလောက်ကောင်းတော့ မကောင်းဘူးလားခုငါဝဲလာတဲ့ကားတဲ့အတွက်ထက်လိုက်ရင်ဘယ်ဒီကိုခုတ်ပြီးတော့ဟုတ်လားကောင်းမှကောင်းမမီခိုးရှယ်ပဲဟုတ်မလားအေးအဲ့ဒါလိုသီလနဲ့အလှပြင်ရအောင်ဆိုသက်ရှိတတဝါမသပါသိခာထိမ့်မာဤသိ မပေဥစ္စာမခိုးပါသိခာထိတ်မာဤမမြတ်ခြင်းရာယကလိညာမပြောပါသိခာထိတ်မာငွေရသေးသာမတော်ပါသိခာထိတ်မာနေလွယ်ညသာနေလွယ်ညသာ မသာပါဘိက္ခဒိမကာဝဲရှုမြင်ကာဝဲရှုမြင်အလားပြင်ရှောင်ခြင်းသိက္ခာဒိမဤမြင့်မြတ်နေရာမြင့်မြတ်နေရာမနေပါရှောင်ခြင်းသိက္ခာဒိမဒါကြတော့သိက္ခာဒိမဤသိက္ခာဒိမဤသောအဖြစ်ဤ လူဒန်းစဉ်ရှင်ပါသေးလကြံသည့်အချိန်၌မိမိတို့နှစ်သက်ရာရှစ်ဖြာ၅ပါးသီလများကိုခံယူခြင်းသုံးသောက်ဒီပါဤရှင်ဖျားအပမဒေနသံပါရိတာဒါတဏှာကြီးဝဲပြီးဖို့ရ9မိနစ်ခန့်မြတ်တာကြာမှာတော့တယ်အဲ့ဒါရေချက်ချဖို့ပဲ ဟုတ်လားတရားရောပါရောအကုန်လုံးပါပြီးပြီနော်အဲသိန်တော်မင်္ဂလာကျောင်းဆောက်ရာအတွက်အဲ့ဒါပါသွားပြီကျောင်းဆောက်တဲ့ပုဂ္ဂိုလ်များဟာတဲ့တကြောင်တဆောင်တယောက်ထဲမှာမဟုတ်ဥဒ္ဒချတဲ့တဲ့ဘွဲ့အာဝါတချောင်းဝါတလုံးတစ်တချောင်းမင်လှူနိုင်မစေတဲ့အဲ့ဒီကုသိုလ်ကြောင့်နောင်အခါဘဝမဆုံးလို့ပြန်ဖြစ်ရအောင်မယ်ဆိုရင် အမိဘိုက်ရဲ့တထွာလောက်ပဲမဲ့သူ့အတွက်ဒွါရတဟာထောဩဝရကောဝိယ ဆက်လက်တောင်ရှိတဲ့တိုက်ခန်းလို့တဲ့ချမ်းရမ်းသာသာနေရပါတယ်တဲ့ဟုတ်ပလားအေးပြီးတော့အားလုံးကုန်လည်းလူရရောက်တယ်။ကြောင်းကြီးပြီးသွားတော့အဲ့ဒီကြောင်းကြီးတဲ့ဝင်းနေပြမက်ကပူနေရင်ကြောင်းနဲ့ဝင်းသွားတော့အေးလို့အေးအေးကိုလူရရောက်တယ်။ပြမက်ကအေးနေရင်ကြောင်းနဲ့ဝင်းသွားတော့အကာရန်ရှိလို့ပူနွေးသွားလို့အရာအနွေပူကိုလူရရောက်တယ်။ပြမက်ကမက်ချင်းနေတောင်းကြလို့ကြောင်းနဲ့ဝင်းသွားတော့အဲ့ဒီမက်ချင်းအကိုက် ချမ်းသာသွားတယ်လို့ချမ်းသာလဲလူရရောက်တယ်ရင်မဲမာမူကြီးနာနေတောင်းကြနေရင်အမိုးကတကားလုံးကျုံနဲ့ကြောင်းနဲ့ဝင်နေတဲ့အခါကျတော့ဩဘုန်းကြီးတို့အန္တရာယ်မရှိတော့တဲ့အတွက်ဒါကြောင့်အဘယဒါနန္တိတိဘေးမဲ့လူကိုလူရရောက်တယ်ပြင်မဲမှာရှင်နစ်တေကြတွေတောင်းကြနေရင်အမိုးကတကားလုံးနဲ့ကြောင်းနဲ့ဝင်နေတော့ရှင်နေတေကြအကြိုက်ခဲမခံရလို့မတည်တဲ့အတွက်ဒါကြောင့်ဟောအာယုဒါနာဇီဝဒါနာအသက်ကိုလူရရောက်တယ်ကိုเจ้าနဲ့နေပြီးတော့ သမထတရားတွေအားထုတ်လို့ဇာမျိုးမျိုးရသွားရင်ဇာအလှတော်ကြီးလူရရောက်တယ်ကိုเจ้าနဲ့နေပြီးတော့ဥပုသ္တရေသောတိဝိပဿနာဓမ္မတွေအားထုတ်ရင်ဝိပဿနာဉာဏ်အရှင်းချက်လူရရောက်တယ်ကိုเจ้าမှနေပြီးတော့အားထုတ်လို့သောတာပန်ဖြစ်ရင်သောတာပန်ဒီမဲ့ညာအလှသဂရာကဖြစ်သွားရင်သဂရာမိမဲ့ညာအလှ အေးဖုန်ညာအလှနိဗ္ဗာန်အလှတော်ကြီးလှူရရောက်လို့တဲ့ဆိုကြောင်းကိုလှူရလုံးစုံပါဒါနာမြောက်တော်သည်ကြောင်းကိုလှူရလုံးစုံပါဒါနာမြောက်တော်သည်ဒီကြောင်းကိုလှူရင်အလုံးကိုလူရရောက်သွားပါပြီအေးရောအပူရောဟာလားချမ်းသာရောဘေးမဲ့ရောအသက်ရောဇာရော ဝိပဿနာညာရောမညာဖုံးညာနိဗ္ဗာန်ရောလူရရောက်သွားပြီဖြစ်သောကြောင့်အလုံးစုပေါင်းပြီးတော့ဆုတောင်းရည်ဆက်ချကြပါသို့ရှင်ဖယားတပည့်တော်များသည်ဥအောင်သေးတော်တင်တင်မြင့်သမီးမဆင်စင်မမာလာမြင့်သားမောင်နေလင်းမသူစာမိသားစုတို့နှင့်စိတ်တူကိုမြတ် ညီညွတ်ကြလျက်ရှုမဟာစီရိတ်တာခွဲသိမ့်တော်မင်္ဂလာ၌3400တောင်ရှစ်ထာ800ကြတန်သောဖျောင်းပစိုးတလိတ်တို့ဖြင့်လူဓမ္မာကုန်၏ဒုမတပါဥလင်ရှုပံကိုယေရှုသည်မငါးချက်သုံး စေဩရံလဒေါခင်ခင်မိသားစုတို့နဲ့စိတ်တူကိုမြညီညွတ်ကြလျက်ရှုမဟာကြီးတိုက်ခွဲကျောင်းဆောင်ရန်အတွက်ကျန်ငွေတစ်သောင်းတို့ကိုလူဓမ္မာကုန်ဤတောင်ဥက္ကလာပဥကျင်ဆိုင်ဒေါခင်လှမြင့်မိသားစုတို့နှင့်စိတ်တူကိုမြ ညီညွတ်ကြလျက်ရှုမဟာစီတိုက်ခွဲကြောင်းဆောက်ရန်ကျငွေ3000တို့ကိုဤအလူတမာကုန်ဤခိုးမတပါဥသိမ့်ကျော်ဒေါခင်ဝင်းသားမျိုးကျော်သူသမီးမြင့်မြင့်မောမိသားစုတို့နှင့်စိတ်ဓုကိုမြတ် ညီညွတ်ကြလျက်ရှုမာစီတိုက်ခွဲဖြောင်းဆောက်ရန်ကျမ်းငွေတစ်ထောင်တို့ကိုလူဓမာကုန်ဤအာလုံးစုပေါင်း၍နေ့လေအခါကဘုရားမှုရှိသံဃာအပရိသတ်တို့အားကောင်းမွန်သောသွမ်းဘောခြင်းချိုးခြင်းဩဇာဖြာပြားတို့ဖြင့်လူဓမ္မာကုန်၏ ကြောင်းကသိမ့်တော်မင်္ဂလာဤဘုရားမဆိုခင်းညင်ဝေယဝိဆကိုပြုလုပ်ပါကုန်၏ယခုအခါဝမ်းမြောက်ဖွယ်ရသောတရားဓမ္မတို့ကိုနာကြားကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်အလူရှင်များယေရှုထားသည်ဥလင်ရှုပန်သည် ဖြစ်အဘဝကနတ်တို့ဤမျက်စိနာဖြင့်ကိုယ်တိုင်ကြားမြင်သိရှိ၍၎င်းသူတော်ဘာပြောကြတဆင့်စကားဖြင့်၎င်းဤကုသိုလ်များကိုသာဓုခေါ်လျက်နန်းနိုင်ဖြစ်သောဥယျင်ရေကံပရိသပင် ရှိစေခြံရန်တို့သည်ကောင်းစွာမသွေဖြစ်ပါစေသာတပိတော်တို့လည်းရှင်ရဲ့ငြိမ်းရာနိဗ္ဗာန်ကိုပြင်းမြန်စွာမျက်မှောက်ပြုရပါလို့ဤကောင်းမြတ်သောကျမ်းအစီအလောက်ကိုင်းတို့သည်နှင်းမြန်စွာ အောင်မြင်ပါစေတည်းအောင်မြင်ပါစေသာတပည့်တော်တို့ပြုသမျှကောင်းမှုအဖို့ကိုလက်ထင်ရှားမထင်ရှားသောဘိုးဘွားမိဘဆရာသမဆွေမျိုးမိတ်ဆွေ30တပုံနေရှိရှိသမျှ အလုဏဗြဟ္မာတတ္တဝါတွေအားညီတူရစေမြတ်ပေးပေပါကုန်၏မြတ်ရ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေကျမ်းမာကြပါစေဝမ်းသာကြပါစေလမ်းချကြပါစေမြာအမြာအမြာ ယူတော်မူကြအာကုံတော်သာဓုသာဓုသာဓုမြာအမြာအမြာယူတော်မူကြအာကုံတော်သာဓုသာဓုသာဓုမြာအမြာအမြာယူတော်မူကြအာကုံတော်သာဓုသာဓုသာဓု